17ရက်အဲ sorry နတော်လာဇန်17ရက်ခရစ်နှစ်က2020ခုနှစ်ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ပေါ့နော်ဒီနေ့တောက်ကြနေ့နေ့အဖြစ်အချိန်အဖြစ်9နာရီနဲ့အခုအချိန်မှာတော့24မိနစ်ရှိသွားပါပြီအဲ့တော့ဒီနေ့တရားစခန်းကတော့လူတွေပြောနေကြအတိုင်းပဲ new life new style ဆိုတဲ့အတိုင်းဘဝသစ်မှာပုံစံသစ်နဲ့စကြရတော့ဦးဇင်းတို့ဒါကြီးကဒီကဘာလုံးကို ပုံစံသစ်တစ်ခုဖြစ်ပြောင်းလဲတော့ဦးဇင်းတို့ကဒီကဘာကြီးထဲမှာနေကြတဲ့လူသားတွေဆိုတော့ကဘာကြီးနဲ့လက်လျောညီစွာပြောင်းလဲပေးရပါတယ်တယောက်တည်းတောင့်ခံပြီးတော့ပုံစံဟောင်းကိုအတင်းပြေးတော့လို့မရပါဘူးဒါကြောင့်ပုံစံသစ်နဲ့နေရတဲ့အခါမှာပုံစံဟောင်းတော့ကလုံနေကြတော့စိတ်ထဲမှာကျဉ်းနှံ့မှုမရှိဘူးပေါ့ဦးဇင်းကိုယ်၌က ဘုရားရှိဓမ္မယုံထဲမှာတရားဟောနေကြဆိုတော့အခုကကိုကွန်ပျူတာရှင်မှာဟောရတော့တရားဟောတယ်လို့စိတ်ကနော်မနေ့စိတ်ထဲကိုသွင်းယူရတယ်ဟောဘာဖြစ်လို့လဲဆိုတော့တရားဟောရင်ဘုရားရှင်မှာပဲနော်ရုပ်ရုပ်သေးသေးနဲ့တရားဓမ္မတွေကလည်းပဲအလဲဥချီလို့နော်ဘုန်းကြီးကလည်းပဲခါရဝတရားနဲ့ဓမ္မတရားဓမ္မတွေကိုတရားဟောရတော့ဒီပုံစံကတကယ်တရားဟောတဲ့နေရာလို့စိတ်ကမရောက်ဘူးမရောက်တော့မနေ့ပဲကိုကိုကိုကိုလည်းပဲနော်ပြောင်းလဲယူရတယ် အဲ့တော့ဒီနေ့ပုံစံသစ်နဲ့တရားဟောကြမှာဖြစ်တဲ့အတွက်ကြောင့်မလို့အဲကိုကိုကိုတောင်းမှစိတ်တဘာဝစိတ်တိုင်းကမကြားလောက်ဘူးဆိုတော့သူများတွေကကိုကြည့်ရင်လည်းဒီတိုင်းပဲနေလိမ့်မယ်လို့တော့ထင်ပါတယ်နော်သို့တော်လည်းမိမိတို့အင်းကနေထိုင်ကြရတော့ကိုချင်းလက်စားပါတယ်အိမ်မှာထိုင်ရတယ်ဆိုတာကတော့ကြောင်းမှာထိုင်ရသလောက်တော့စိတ်မငြိမ်ဘူးတဲ့စိတ်ကကိုနေရဒေသဆိုတော့စိတ်ကထွတ်လွယ်တယ်ပေါ့လေဒါလည်းမှန်ပါတယ်ဒါတော့ယောဂီတွေဘက်ကကြည့်တော့လဲ ဟောငါလိုပဲသူတို့လည်းဖြစ်နေတာပဲလို့ဒါတရားဆိုတာအကြောင်းမှထမ်းလဲရမှာအလိုလိုနေရင်နဲ့ကိုကိုညက်ဘူးညက်ပိတ်ပေါ့လေဘုရားကျောင်းဆိုတာကလည်းအာယုံပြောင်းတယ်ဆရာသမားလည်းရှိတယ်ယောဂီဆောင်တွေရှိနေကြတယ်လူရှင်တွေလည်းရှိနေတော့ဒါတွေပတ်ဝန်းကျင်ကကိုယ့်ကိုပြုပြင်သွားတော့စက်ကပိုးထက်တန်ပြီးတော့လှုပ်ဖြစ်တယ်နော်ဒါက motivation လည်းဖြစ်စေတယ်ကိုယ့်ကိုတွန်းအားလည်းဖြစ်စေတာပေါ့အခုတော့ကိုနေရာကုဒေသမှာလှုပ်ရတယ်ဆိုတော့အားမရမှာမဟုတ်ဘူးဒါတော့ ဦးဇင်းကပထမဆုံးဒီနေရာပြောင်းတာနဲ့ပတ်သက်ပြီးတော့အရင်စပြောပါမယ်ယောဂီတွေကြည့်လိုက်တော့အဟောင်းတွေပဲများပါတယ်အဟောင်းတွေများတော့ထိုင်ပုံထိုင်နည်းကတိတ်များများပြောကြမလို့တော့ပါဘူးသို့တော်လည်းပဲစိတ်နေထားပြောင်းလဲမှုလေးတွေကိုပြောင်းလို့ရအောင်ပြောပေးပါမယ်ဒီနေ့တရားထောက်ကတော့မမရှိတယ်နော်မှန်ပါဗျာဟုတ်ပြီအဲဒါကတော့တခြားကြောင့်မဟုတ်ပါဘူးဦးဇင်းတို့ကအလုံးယောဂီတွေက နော်ကြားနေရတယ်သိနေရတယ်ဆိုတာဟောဘိတဘိဆက်သွက်မှုရအောင်လို့တရားထောက်ထားတာပါမကြမကြမှတ်မှဘုရားလေးလည်းလိုက်ပေးပါအိပ်ပျော်နေမှာဆိုလို့နော်ဒါတော့ယောဂီတွေလည်းနှုတ်ပြီးသားရတာပေါ့ဝိဇ္ဇနောမြတ်စွာဘုရားနော်မြတ်စွာဘုရားဒီပြိဋိဘံဆံဃာနီးတော့ပြိဋိဘံဆံမှုနေရာရွေးချယ်တဲ့အခါမှာကုသနာယုံနဲ့အခုဘုရားဘူးသွားကြတဲ့ပုဂ္ဂိုလ်တွေအားလုံးရောက်ဖူးကြတယ်နော်ကုသနာဆိုတာတည်တည်လေးပါ ဟောတော့ဘုရားခက်ကလည်းသေးပါတယ်မြို့အခြားအခြားသောမြို့ကြီးတွေနဲ့ဒါဝိတိတို့ရာဇဂျိုးတို့နဲ့ဆိုင်ရင်သေးပါတယ်သေးတော့ဒီမြို့လေးကမြို့သေးမြို့သေးတိုင်းပြည်သေးလေး small province လေးတစ်ခုပါအဲ့ဒီမှာမြတ်စွာဘုရားကပြိဋိဘံဆံမှုရွေးချယ်တဲ့အခါမှာအာနန္ဒကမကြိုက်ဘူးမြတ်စွာဘုရားပြိဋိဘံဆံပွဲဆိုတာအကြီးကျယ်လူတွေတော့တိမ့်နဲ့ခြီပြီးတော့လာကြမှာဖြစ်တဲ့အတွက်ဒီတိမ့်နဲ့ခြီလာတဲ့ရဟန်းပရိသတ်လူပရိသတ်ကိုမြို့ကန်နေနေကန်တွေကနော်ဟောကျွေးမွေးဆောင်ရှောက်ပြုစုနိုင်တဲ့ accommodation ပေးနိုင်တဲ့နေရာမျိုးကိုရွေးစီခြင်းတာ အဲ့ဒီခါမှာမြတ်စွာဘုရားကဒီအနန္ဒာကဒါလေးကမြို့သိမ်မြို့သေးလေးလို့သုံးတော့အဲ့အနန္ဒာမင်းအဲ့လိုမပြောနဲ့တဲ့ဒီနေရာဟာငါဘုရားနော်တစ်ချိန်သောအခါကာလတုန်းကမာဓုရတနာမင်းကြီးဆိုတာဖြစ်ခဲ့ဘူးတဲ့စစ်ကြောရမင်းကြီးအဲ့ဒါလိုဖြစ်ခဲ့ဘူးတဲ့အချိန်တုန်းကဒီနေရာအမတန်မှကြက်ပြန်မကြစီကားပြီးတော့နော်ပြောလို့မယုံလောက်အောင်အမတန်ကြီးကျယ်ခမ်းနားလာတဲ့မြို့ကြီးဖြစ်ခဲ့ဘူးတယ်နော် အဲ့ဒီအကြောင်းကိုမာဒီမာတုရသနာတုတ်တန်ဆိုပြီးတော့ပြိဋိဘံစံဖို့ရွေးချယ်ပြီးတဲ့အချိန်တက်တော်အဲတက်တော်80တဲ့ကိုရောက်ပြီပေါ့နော်80ပြည့်ရင်ပြိဋိဘံစံတယ်ဆိုတော့အဲ့ဒီချိန်ခါမှာပြိဋိဘံစံစံတော်မနှစ်မှာဟောခဲ့တာဖြစ်ပါတယ်ရှည်လျားလာတဲ့တုတ်တန်ကြီးပါသူပါရမီဘဝဖြစ်ခဲ့ရတဲ့ဘဝတော့ကမာတုရသနာစေကြဝရမင်းကြီးဖြစ်တော့ကဒီနေရာမှာပဲသူကနော်ဒီ6ကြိမ်မြောက်စေကြဝရမင်းကြီးဖြစ်ပြီးတော့9ကြိမ်မြောက်ဒီနေရာမှာနောက်ဆုံးအုတ်ခေါင်းချရမှာ နော်ဒီညမှာအုတ်ခေါင်းချရမှာဒါတော့ဒီမဟာတုဒတနစေကျော်ရမင်းကြီးဖြစ်တဲ့အချိန်တုန်းကဇာလန်နေအကျဲကြီးပြောပြီးတော့မဟာတုဒနာတုဒတနမင်းကြီးရဲ့တက်တန်းရှည်လျားတာကိုတက်တန်းဘလောက်ဒီဘာလောက်တဲ့တက်တန်းဘလောက်ဒီဘာလောက်တဲ့ဘာလောက်ဒီဘာလောက်တဲ့သူ့ရဲ့နန်းတော်ပြတ်တက်ကြီးတွေကြီးမားပုံနဲ့တခန္တနာချက်သွားပြီးတော့နည်းနည်းတက်တော်ရလာလို့သူကနန်းတော်ကြီးထဲမှာပဲတရားထုတ်တရားအထုတ်ဖို့ဥပုပ်ကျောင်းဆောင်ပြတ်တက်ကြီးနန်းဆောင်ကြီးတစ်ခုဆောက်ထားတယ် နော်ဒါကဥပုသ်ဆောင်တဲ့အချိန်ခါမှာသူအဲ့ဒီမှာတပါးတဲ့တော်တော်ပြီးတော့နော်အမြဲတမ်းနေတဲ့နေရာကြီးပေါ့ဒါတော့နန်းတော်ကြီးထဲမှာသူ့တဲ့ဟိုပြတ်တက်ကြောင်းဆောင်ကြီးအဲ့ဒါကဓမ္မယုံကြီးလို့ပြောကြပါစို့မျက်စိနဲ့မြင်အောင်နော်ခန္ဓာလာတဲ့ဓမ္မယုံကြီးတဲ့ကိုသူကအဲ့ဒီမှာတော်တော်ပြီးတော့ဥပုံတဲ့ခါဒီမှာတရားထုတ်တဲ့ခါအဲ့ဒီမှာသွားနေကြဒါတော့အသက်တော်ကြီးရင်တဲ့ခါကျတော့သူကနောက်ဆုံးဟောဘယင်ပင်ဖြစ်လင်ကစားတိုင်းရပြည်ကသူမလုပ်တော့ပဲနဲ့ကျန်တာတွေနဲ့လွှတ်ထားပြီးတော့ငါတရားဘာဝနာအဆောင်မဲ့ဝင်တော့မယ်ဆိုပြီးတော့ တရားဆောင်ကိုဝင်တာနော်ဒါနောက်ဆုံးတိုင်းပြည်ကိုလည်းကြော်ခိုင်းခဲ့ပြီမိဖုရားကြီးလည်းကြော်ခိုင်းလိုက်ပြီယာတုဌာနတရတွေလည်းအပ်လိုက်ပြီးတဲ့ခါကျတော့ तू ကဒါဒီတရားအလုတ်အားထုတ်တော့မယ်ဆိုပြီးတော့မှနော်အဲ့ဒီဟိုတရားကြောင်းဆောင်ကြီးဝင်လာတယ်နော်ပြတ်သက်ကြောင်းဆောင်ကြီးအဲ့ဒီလိုဝင်လာတဲ့အခါမှာ တကားပေါက်ကိုရောက်တော့နော် မဟာသူရသနာမင်းကြီးကဒီပြတ်သက်ကြောင်းဆောင်ကြီးကိုဝင်တဲ့ခါမှာတကားဘက်ကိုရောက်တဲ့ခါမှာ तू ကစကားသုံးခွန်းပြောတယ်ဘယ်နှခွန်းပြောလဲသုံးခွန်းပါဗျာသုံးခွန်းပြောတယ်နော်တခုကတိဋ္ဌကာမဝိတကအတ္တဝတ္တနော်ကာမဝိတကဟဲကာမဝိတက်နင်တို့ရက်ကြနော်ကာမဝိတက်နင်တို့ရက်ကြဗါတယ်လေကာမဝိတက်နင်တို့ရက်ကြ အတဝတာကာမဝိတက်ကနင်တို့လက်ရမယ့်နေရာဒီနေရာမှာစခန်းဆုံးပြီလမ်းဆုံးပြီဒီတကားမကြော်ခဲ့နဲ့လို့ပြောတာနော်ဒိဋ္ဌကာမဝိတက်ကအတဝတာကာမဝိတက်ကနင်တို့အာနေပဲနင်တို့လက်ရမယ့်နေပဲနော်ဒီနေရာတကားပေါ်မှာဆုံးပြီတဲ့တကားဘောက်ကဟိုဘက်ကိုကြော်ရင်တော့ဘာပဲတဲ့ဝင်သွားပြီလေတရားရှိမှတ်တယ်ပဲတရားမရှိမှတ်တယ်ပြတ်တဲ့ကြောင်းဆောင်ကြီးတဲ့ဝင်ပြီနော်ဒါစကားတစ်ခွန်းပဲဆိုကြပါစို့နော်ကာမဝိတ္တပြီးတော့ဗျာပါဒဝိတ္တ ဒိဋ္ဌဗျာပါဒဝိတက်ကအဲဒါဝတာဗျာပါဒဝိတက်ကအဲဗျာပါဒဝိတက်သူတို့ဘာတွေကိုညှင်းဆဲတတ်တယ်ဗျာပါဒဝိတက်ဝိတက်ဆိုတာစိတ်ထဲအကြံမို့လားဒါတော့ तू ကယောဂီတွေမှာကထိုင်လိုက်ရင်ဘာကအရင်ဝင်မှာတော့ဝိတက်တရားလာဝိတက်တယ်ဝင်မှာဒါကြောင့်ဝိတက်ကိုအရင်နှင်ထုတ်တာနော်အင်္ဂါလူတွေကတော့ကျန်တဲ့လူတွေသွားမထုတ်နဲ့အဲ့ဒါသွားမဆိုနဲ့သူတို့နှင်ထုတ်တယ်ထင်နေမှာဆိုလို့အတွေ့ပဲထုတ်ကြလားနော်ကိုကောင်းနဲ့ပေါ်လာမယ်အတွေ့ကိုအရင်ထုတ်တာ တိဋ္ဌဗျာပါဒဝိတ္တကသူတစ်ပါးတွေကိုညှင်းဆက် နှိပ်စက်မဲ့ဗျာပါဒဝိတ္တတိဋ္ဌနင်းတို့ရက်ကြရက်ကြတော့နော်အတ္တဝတ္တဗျာပါဒဝိတ္တကငါတရားဆောင်ဝင်တော့မယ်ဆိုတော့နင်းတို့လက်ရမယ်နေရာဒီနေရာမှာလမ်းဆုံးပြီငါဒီကနေနောက်ထပ်အတွင်းနဲ့မလိုက်ခန့်နေတော့ဗျာပါဒဝိတ္တကိုနှင်ထုတ်တာရက်တော့တနည်းအားဖြင့်လည်းနှင်ထုတ်တာဒါနဲ့တော်ပြီငါကတရားဝင်တော့မှာဆိုတော့ဒုတိယကဘယ်ဝိတ္တကိုနော်နှင်ထုတ်တာလဲ ဗျာပါရဝိတက်ဗျာပါရဝိတက်စောစောကကာမဝိတက်နော်ဒုတိယကဗျာပါရဝိတက်တတိယကဝိဟိန္တဝိတက်ဒိဋ္ဌဝိဟိန္တဝိတက်ကဣဒဝတဝိဟိန္တဝိတက်ကနော်အဲဒိဋ္ဌဝိဟိန္တဝိတက်ကသူတို့ဘာတွေကိုညင်းစေတတ်တဲ့ဗျာပါရဝိတက်အဲဟောတဲ့ဝိဟိန္တနော်ဗျာပါရကတတ်ဖြတ်တာဝိဟိန္တကညင်းစေတာဒိဋ္ဌဝိဟိန္တဝိတက်ကသူတို့ဘာတွေကိုညင်းစေတတ်တဲ့ဝိဟိန္တဝိတက်ဒီနေရာမှာရက်တော့ အတဝတ္တဝိဟိတဝိတကဒီနေရာဟာဒီတကားပေါက်ဟာနင်တို့လက်ရမယ်နေပဲနင်တို့ရောက်နေတဲ့နေပဲဒါအဆုံးပဲတဲ့ဒီတကားရဲ့တရားကြောင်းဆောင်ရဲ့အတွင်းဘက်ကိုနင်တို့မလိုက်ခဲ့ကြနဲ့ဆိုတော့တတ္တိယကဘယ်ဘယ်ဝိတက်ကိုနှင်ထုတ်နေတာလဲဝိဟိန္တဝိတက်ဝိဟိန္တဝိတက်နော်ဒါတော့ဝိတက်၃ပါးကာမဝိတက်ဗျာပါဒဝိတက်ဝိဟိန္တဝိတက်ကာမဝိတက်ဆိုတာတော့ အဲမိမိရဲ့စိတ်ထဲမှာလိုချင်တာမှန်သမျှနော်ဟိုကလိုချင်ဒီဟာလိုချင်လုံချင်သောလောဘအာယုံပေါင်းစုံမှန်သမျှစိတ်ထဲမှာကစခန်းချတိဆောက်ပြီးတော့အမာခံလောက်ထားတာကိုဒါကြီးကို သူက အမာခံတိဆောက်ထားတဲ့ခန္ဓာကိုယ်ကြီးတဲ့အမာခံဝိတ္တတရှိတော့အဲ့ဒါကိုအရင်ကိုကနှဲ့ထုတ်တာနော်ဒိဋ္ဌာဆိုတော့နောင်နာပါလာတဲ့အမတ်ကြီးတွေကယောငါတို့တော့နှင်ထုတ်ကုန်ပြီစိတ်ထဲထင်တာပေါ့အမတ်တွေကဒီဥပုကျောင်းဆောင်လိုက်ဖို့တော့သူတို့ငေါက်တယ်ထင်တာပေါ့မဟုတ်ဘူး ငေါ့နေတာဘယ်သူငေါ့နေတာလဲကာမဝိတက်ဗျာပါဒဝိတက်နဲ့ဝိဟိန်တဝိတက်အဲအဲ့ဒါကိုနောက်ကအမတ်ကြီးတယ်မသိဘူးငါတို့တော့နှင်ထုတ်ကုန်ပြီလို့ထင်နေတာအဲ့တော့အင်္ဂါလူတွေလည်းပါဇက်တော့မထုတ်ပါနဲ့စိတ်သေးလေးရပဲနှင်ထုတ်ကြပါထုတ်ရမှာကအင်္ဂါတွေလားဝိတက်တွေလားဝိတက်သုံးပါပါဗျာဝိတက်သုံးပါနော်အင်္ဂါတော့သွားမထုတ်နဲ့ဒုက္ခရောက်လိမ့်မယ်တော့ကြတရားဆုံးလို့ရှိရင်ကိုယ်လက်မခံမနေလိမ့်မယ်နင်လည်းကြောက်သွားတော့ဆိုပြီးတော့နှင်ထုတ်နေလိမ့်မယ်ကိုယ်ဟုတ်လားဒါတော့ဝိတက်တွေကကိုယ့်ကိုနှောက်ရှက်မှဒုက္ခပေးမှာ အဲ့ဒါကြောင့်မလို့မာတုရတနာမင်းကြီးကတရားဥပုဆောင်ဝင်တဲ့ခါကျတော့အဲ့တကားပေါက်မှာရက်ပြီးတော့နော်အတုယူစရာနော်ရောတရားအလုံးလို့ရင်ဒီဝိတ္တတင်းနေညကတင်ထားတဲ့တင်နာမှာတင်တဲ့နေဝရဏတွေကကိုယ့်နောက်ကိုလိုက်ခဲ့မှာနှောက်ရှက်မှာဒါကြောင့်မလို့ तू ကဒီအဋိဋ္ဌံတော့အဲ့ဒါအဋိဋ္ဌံတော့တာပဲအလုံးလုံးတက်မယ်ဆိုရင်ဒီ determination နော်ဆုံးဖြတ်ချက်နော်အဲ့ဒါအရေးကြီးတယ်မိမိကိုယ်ကိုနော်သူများလက်လို့ရောပါသွားတာမျိုးမလုပ်ဖက်နဲ့တိတိကျကျပြက်ပြက်သားသား လှုပ်လှုပ်ချင်းချင်းဆန္ဒနဲ့ဝိရိယနဲ့ပန်းတိုင်နဲ့အလုံးလုံးရတယ်ဒါမှလည်းခရီးရောက်တယ်ပေါက်လဲပေါက်တယ်အောင်လဲအောင်မြင်တယ်ဒါကြောင့်မလို့အိမ်မှာလှုပ်တယ်ဆိုရင်မာသုတတနာမင်းကြီးကိုနမူနာပေးတာကလှုပ်လို့ရတဲ့အကြောင်းစနေတာပါနော်ဒီမှာမာသုတတနာမင်းကြီးကဥပုပ်ကျောင်းဆောင်ကိုဝင်တယ်ဆိုပေမဲ့နန်းတော်ကြီးရဲ့အတွင်းမှာပဲနော် နော်မန္တလေးနန်းတော်ကြီးလို့ဆိုရင်ကျုံကြီးတွေနဲ့စောက်ထားမယ်ဒါတော့သူသူသူနန်းတော်ပြတ်တက်ကြီးတွေနဲ့သူကနဲ့သူလွတ်တော်ယုံကြီးတွေနော်တာမယုံဘာညာစသည်အမျိုးစုံရှိတာပေါ့ဗျာမေဘုရားကြီးတွေနေတဲ့ဆောင်းနဲ့အမတ်တွေနေတဲ့ဆောင်းနဲ့စသည်အမျိုးမျိုးရှိမယ်ပေါ့အဲ့ဒီလိုအဆောင်တွေရှိသလိုပဲသူတို့မှလည်းရှိတယ်အမတန်ကြီးမားတဲ့မြို့ကြီးထဲမှာအဝေးကြီးကနေပြီးတော့လှမ်းကြည့်လိုက်လို့ရှိရင်ရွှေတုံဘုရားကြီးကိုမြို့မဝင်ခင်ကနေပြီးအဝေးကြီးကလှမ်းမြင်ရသလိုသူ့နန်းတော်ပြတ်တက်ကြီးကအဲ့ဒီလိုဝင်းဝင်းဝါဝါလှလှပပကြီးမြင်ရတာအဲ့တက်လောက်ကြီးမားတာကြီး အဲ့ဒီအဲ့ဒီနန်းတော်ကြီးထဲမှာမှအခုဥပုပ်ကျောင်းဆောင်ပြတ်တက်ကြီးကိုဆောက်ထားတာနော်ဒါတော့အဲ့ဒီဥပုပ်ကျောင်းဆောင်ကြီးတစ်ခုကတတ်တတ်ပဲအဲ့ဒီကျောင်းဆောင်ကြီးကတတ်တတ်လို့ဆိုပေမဲ့သူတို့ရဲ့အဝန်းအဝိုင်းနဲ့မှာရှိနေတဲ့အတွက်ကိုယ်အိမ်ကိုယ်ဝဲနဲ့မှာဖြစ်မနေဘူးလားဖြစ်နေပါတယ်ခင်ဗျာဖြစ်နေတယ်နော်ကိုယ်အိမ်ကိုယ်ဝဲမဲ့တာကိုယ်အိမ်ကိုယ်ဝဲနဲ့မှာဆောက်တဲ့ဟာပဲကိုယ်နန်းတော်ကြီးအဝန်းနဲ့မှာဆောက်တော့ဒါကိုယ်အိမ်ကိုယ်ဝဲမဲ့သို့တော်လည်းပဲ ဒီကိုအိမ်ကိုဝင်းကိုပဲတောကိုမထွက်ဖက်နဲ့ကိုအိမ်ကိုဝင်းကိုနန်းတော်ဝင်းထဲမှာပဲရှိတဲ့ဥပုကျောင်းဆောင်ကိုသူကနော်ဒါကိုအိမ်ဝင်းဖြစ်ပေမဲ့အဲ့ဒီဟာကြီးကိုကမ္မထမ်းကျောင်းအဖြစ်စိတ်အာယုံပြောင်းလိုက်တာဘာအဖြစ်ပြောင်းပါလဲဗျာကမ္မထမ်းကျောင်းဖြစ်ပါကမ္မထမ်းကျောင်းနော်ဒါတော့ကောင်းပြီယောဂီမလုတ်ခင်တော့ကတော့ငါအိမ်ကဒါသားနဲ့သမီးနဲ့ဇနီးမယားနဲ့လင်းယောက်ျားနဲ့လောကီကိစ္စလုတ်တယ်ဒါအိမ်ပေါ့နော်ဂေဟဆိုတာလူတွေနေကြတဲ့အိမ်ပဲ သို့တော်လည်းငါဥပုတိလနဲ့စောက်တည်နေလို့ရှိရင်ငါနေတဲ့နေရာလေးဟာငါအဝဲအဝိုင်းလေးပဲပေါ့နော်ငါနေရာလေးဟာအိမ်လို့မတတ်မှန်းနဲ့သင်္ကန်းကျောင်းလို့တတ်မှတ်ပါဘာလို့တတ်မှတ်မလဲဗျာသင်္ကန်းကျောင်းပါဗျာသင်္ကန်းကျောင်းပါနော်သင်္ကန်းဒါကြောင့်မလို့ဘုန်းကြီးများရန်တန်ခါမြဆရာလေးမြအင်ကိုကြွတဲ့ခါကျအင်ကလူတွေကနေပြီးတော့မှသင်္ကန်းကျောင်းဖြစ်တဲ့ရင်သုံးပါဗျာကျောင်းဖြစ်တဲ့ရင်သုံးပါဗျာလို့မလျှောက်ဘူးလား လျှောက်ပါတယ်ခင်ဗျာအေးအဲ့ဒါပါပဲเนาะအရှင်ဘုရားတို့လွတ်လွတ်လပ်လပ်ကိုเจ้าကဲ့သို့ပေါ်ပါစွာနေနေအောင်လို့တပည့်တော်เจ้าကိုတပည့်တော်ရဲ့အင်္ဂုရှင်ဘုရားအကြောင်းဖြစ်တဲ့သုံးပါဆိုရင်ဘာပဲဖြစ်ဖြစ်ဒါအလူဘက်ကကြည့်တော့လဲတန်ဃာတွေနေသွားသမျှအချင်းလေးဟာကိုယ်အိမ်လေးကเจ้าလူဖြစ်နေတာเนาะလူတတ်တော့ထားတတ်တော့အเจ้าကြီးမလူနိုင်ပေမဲ့ကြွနေတဲ့အချင်းလေးကိုเจ้าဖြစ်တဲ့သုံးပါဆိုရင်ဒါဥစဉ်တော့เจ้าဖြစ်စစ်ကမှတ်တဲ့သုံးတော့เจ้าဖြစ်နေတယ် နော်เจ้าညူကိုသွားမလူနိုင်ပေမဲ့လည်းပဲကိုယ်အိမ်လေးကိုအဲ့ဒါလိုလူလိုက်ထားသေးပဲလင်ဒါเจ้าဖြစ်ကုသိုလ်မြောက်ပါတယ်ဒါအခုအချိန်မှာတော့မိမိကယောဂီဖြစ်နော်ကိုပါသီလနဲ့တရားထုတ်ဖို့နေတဲ့အခါမှာအဲတရားယောဂီမဖြစ်ခင်တော့ငါငါအိမ်ကနော်လောကီကိစ္စတွေနဲ့လောက်ကိုင်းစမ်းတော့ပြီးနေထိုင်ကြတဲ့လူတို့ရဲ့အိမ်ဆိုပေမဲ့လည်းငါအခုကိုပါသီလဆောက်တည်ဒီနေ့တရားစအားထုတ်တော့မယ်ဆိုတော့မိမိရဲ့ယောဂီဘဝနဲ့နေသမျှကာလပတ်လို့ငါအိမ်ဒီဘာလဲဆိုရင်ငါရဲ့သင်္ကန်းကြောင့်တဲ့ပါတယ်လေ သင်္ကန်းကျောင်းပါဗျာအေးကိုယ့်ရဲ့သင်္ကန်းကျောင်းလို့မှတ်ပါဒါကြောင့်မလို့ကျောင်းတော်ကိုကိုယ်တိုင်သွားကိုယ်တိုင်လာပြီးတော့နော်တရားအမထုတ်ရတော့လည်းပဲငါနေရာလေးကငါသင်္ကန်းကျောင်းဆိုတာဖြစ်မသွားဘူးလားဖြစ်ပါတယ်ဗျာအေးအဲ့ဒါဒီပင်လည်းရဲ့နော်အဲ့ဒါဒီပင်လည်းရဲ့ဒါစစ်ကိုပြောင်းခြင်းလို့ခေါ်ပါတယ်နော်ဒါတော့ဒီခေရဲ့နိပညာရဦးဇင်းတို့ဒီဟောဘာခေါ်မလဲတကယ် physically ပေါ့နော်အဲအတူတကွဓမ္မဝင်ကြီးတဲ့မှာမနေကြရတော့လည်းပဲနော် တယောက်နဲ့တယောက်အလားမြင်နေကြရသေးတယ်မြင်နေကြတော့ဦးစင်ကလည်းပဲဒါဒီကိုယ့်ရဲ့ရုပ်ပုံဟာတရားအထုတ်တဲ့အချိန်တိုင်းမှာနော်ယောဂီတွေမြင်နေရအောင် screen cover မှာအများနဲ့တင်ထားမှာပါမိမိကလည်းအများနဲ့ယောဂီတွေကိုအထုတ်တဲ့အချိန်ကကြည့်နေမှာဖြစ်ပါတယ်လိုအပ်တဲ့ယောဂီကိုနံပါတ်ကလေးခေါ်ပြီးတော့မှသတိပေးပါမယ်မပေါ်ရအောင်ငါဟာရောက်ကြောင်းရောက်နေပါလားငါဆရာတော်ရှိမှရောက်နေတာဆိုတော့ဖះရှိမှရောက်နေတယ်ဆိုတော့ပုံပေါ်အောင်လို့မိမိကနော်အဲဒီလိုမျိုးစောင့်ရှောက်ပေးပါမယ် မိမိကိုယ်နဲ့ကလည်းငါဟာယောဂီဆိုတဲ့ယောဂီတင်ညာနံပါတ်1ပါတယ်လေယောဂီတင်ညာပါဗျာကိုကိုကိုတင်ညာမှတ်ရတယ်ဦးဇင်းတို့ကတမနာဖြစ်တော့တမနာတင်ညာခေါ်တယ်နော်တမနာဆိုတာယဟန်တင်ညာဆိုတာအမှတ်ဒီတမနာဆိုတဲ့တင်ညာလေးပျောက်သွားရင်မိမိကလှုပ်ချင်တာလှုပ်တော့တာကိုကိုကဘာမှမသိတော့ဘူးနော်တင်ညာလေးနဲ့ခွဲထားကြရတာဒါတော့မိမိဟာတမှုတိဖြစ်တဲ့အတွက်နော်ဦးဇင်းတို့ကတမှုတိတန်ခါကမောစာဖတ်ပြီးတော့ဘုန်းကြီးပဲလို့ဒီပုံတရံကိုတတ်မှတ်ထားတာနော်ဒါတော့တမှုတိနဲ့မှတ်ထားတဲ့ အဲယဟန်ဖြစ်တဲ့အတွက်သမုတိယဟန်သမုတိတန်ခါဒါတော့သမုတိတန်ခါဖြစ်တဲ့အတွက်ကြောင့်မလို့နော်မိမိအဲကိုနိုင်ကလည်းပဲအော်ငါဘုန်းကြီးပဲဆိုတော့တင်ညာအမှတ်မပြောက်စေရဘူးမပြောက်ရဘူးဒါမှကိုကယဟန်အလုပ်ယဟန်နဲ့ဆိုင်တာယဟန်အကျင့်ကျင့်တယ်ယဟန်အလုပ်လုပ်တယ်နော်ယဟန်နဲ့လောက်ရမယ့်အလုပ်ငန်းကိုလိုက်တယ်အဲ့တော့ကိုကိုကိုဘာမှမသိရင်တော့အဲ့ဒါတင်ညာပြောက်သွားရင်ထင်ရလောက်တော့တာပဲဒါတော့တင်ညာမပြောက်စေရဘူးဒီတိုင်းပဲအခုယောဂီတွေအိမ်မှာနေတဲ့အခါမှာ ငါယောဂီပဲဆိုတော့ယောဂီတင်ညာမပြောက်ပါစေနဲ့ယောဂီတင်ညာမပြောက်ရင်ယောဂီအလုပ်လက်ဆက်လုပ်ပြီးသားဖြစ်သွားလိမ့်မယ်နော်ဒါကြောင့်နံပါတ်1ကကိုကိုကိုယောဂီလို့အမှတ်တင်ညာထားပါဗာတင်ညာထားမလဲမိမိကိုကိုယောဂီလို့မှတ်တင်ညာထားတင်ညာထားယောဂီတင်ညာဗာတင်ညာပါလဲယောဂီတင်ညာသူထားယောဂီတင်ညာမပြောက်စင်နဲ့နော် ဒါကနံပါတ်1နံပါတ်2ကအခုနကပြောခဲ့ပြီးတဲ့ငါအိမ်မှာပဲနေတော့လေအခါတိုင်းကငါအိမ်ငါလုပ်ချင်တယ်လို့လုပ်လို့ရပြီမဲ့ငါယောဂီဖြစ်ပြီဆိုတော့ဟောဒီကြားချင်းလေးတွေမှာကိုယ်ကိစ္စနော် လောက်ရကန်ရတာလေးတွေရှိမယ်လောက်ပါကိစ္စမရှိဘူးဦးဇင်းတို့ကဒါကို full meditation လို့မသတ်မှတ်ပါဘူး semi meditation မြေမသတ်မှတ်ပါတယ်နော်တရားထိုင်တာတဝက်ခေါ်မှာပေါ့နော်ဘာကြောင့်လဲဆိုတော့ဘာကြောင့်တဝက်လို့ပြောရတာလဲဆိုတော့အပြည့်ပုံသဏ္ဍာန်နဲ့မထိုင်နဲ့လို့ semi meditation နော် တဝက်တရားအထုတ်တယ်လို့ပြောတယ်ဒါတော့တဝက်တရားထုတ်တယ်ဆိုတာအနေထားအရအပြစ်မရလို့တဝက်လို့ပြောတာသို့သော်မိမိကအိမ်မှာလှုပ်ရှားကင်ရှားသွားရှားလေးရှိခဲ့ရင်တတိကလေးတာမပြောက်စင်နဲ့ဘယ်ပဲသွားတာဖြစ်ဖြစ်လောက်တာဖြစ်ဖြစ်ခပ်ဖြည်းဖြည်းပေါ့နော်ဒါလေးနဲ့တတိကလေးမပြောက်ရင်ယောဂီအသက်မထွက်ဘူးဘာမှပြောက်ရင်ဘာအသက်မထွက်ဘူးလဲတတိမပြောက်ရင်ယောဂီအသက်မထွက်ပါဗျာယောဂီအသက်မထွက်ဘူးတတိပြောက်ရင်တော့အသက်ထွက်ပါပြီဗျာတက်ထွက်သွားပြီ နော်ဒါကြောင့်အပမာရောအမတံပဒံဆိုတာအဲ့ဒါပြောတာပမာရောမစ္ဆုနောပဒံဒါတော့အပမတ္တနမိယတိယေပမတ္တမတ္တယထာဆိုတာဒီမမေ့တဲ့ပုံကိုယ်တွေကမသေးတဲ့ပုံကိုယ်တွေပဲလို့မြတ်စွာဘုရားကဓမ္မပဒမှာဟောခဲ့တာလေအပမတ္တနမိယတိအပမတ္တမမေ့မလို့တတိရှိတဲ့ပုံကိုယ်တို့ဒီနမိယတိမသေးကုန်တဲ့နော်ဒါတော့မမေ့မလျော့လို့ရှင်တတိကအမြဲတမ်းရှိနေတော့ကိုယောဂီကတင်ညာမသေးဘူးလေယောဂီကအိမ်မှာပဲနေတော့လဲယောဂီအသက်ထွက်ရလား မထွက်ပါဘူးခင်ဗျာမထွက်ဘူးတတိရှိတဲ့အတွက်ယောဂီမသေးဘူးလို့ပြောတာဒါပေမဲ့ရေပမတ္တမတာယထာတဲ့မိနေတော့ယောဂီဝတ်ထားပေမဲ့ယောဂီအသက်ကတော့အသက်ကတော့မရှိတော့ပါခင်ဗျာထွက်သွားပြီဒါကြောင့်ယောဂီအသက်မသေးခြင်းနဲ့ယောဂီအသက်မသေးခြင်းရင်တတိလေးမပြတ်စင်နဲ့ပေါ့ဒီတတိဟာပိဋကသုံးပုံချော့လိုက်တတိပဲကြံတယ်အဲ့ဒီတတိကဖြာထွက်ပြီးတော့လောကကြီးပွားကြောင်းအန္တရာယ်ကင်းကြောင်းစသည်တွေနော်ဒီကနေဖန်ဟိုတဲ့လှုပ်သွားတာထိမ့်ချုပ်သွားတာဒါ command center လို့ပြောလို့ရတယ် နော်အစစအရာသူက command ပေးပြီးတော့မှအဲအကုသိုလ်ကိုရှောင်ဖို့ကုသိုလ်တွေကိုဆောင်ဖို့သူကနေစခဲ့ရတာပါဒါတော့မိမိတို့ကကုသိုလ်လုပ်မယ်ဆိုတော့ဒီနေ့အဲအိမ်မှာပဲနေလက်ကစားတတိထားလို့ရှိရင်အခြားလုပ်လုပ်ဆရာရှိလို့လုပ်ခိုင်တောင်မှပဲမိမိတို့ရဲ့ယောဂီတင်ညာမပြောက်လို့ရှိရင်အဲဒီဟိုရင်ပေါ့နော်တရားလုံးမဖြစ်ပါဘူးဒါတော့အဲလုတ်တက်သွားတဲ့လာတဲ့ခါလေးတွေမှာငါယောဂီဆိုတဲ့တင်ညာလေးနဲ့နော်အိမ်မှာပဲနေလက်ကစားကိုကိုကိုစစ်ကုန်တယ်လေးနော်ထိန်းရတယ် နော်စက်ကုံတွေထဲထဲရတယ်ဆိုတာကိုယ့်အိမ်ဆိုတော့ကိုယ်ကဘာမှမဆိုအကုန်သိနေတော့မျက်လုံးလေးနဲ့မြင်ရင်ဟောမနေ့ကမလုပ်တနေ့ကမလုပ်ခဲ့တယ်လေအခုကျမှထားလုပ်ချင်တာအမလီတမီစီလဲချင်ရတယ်နဲ့ကြံတက်လိုက်ချင်ရတယ်နဲ့ဖုံခါလိုက်ချင်ရတာနဲ့နော်ဟိုဟာလေးပြောင်းလိုက်ချင်ရတယ်နဲ့ဒီဟာလေးရွှေ့လိုက်ချင်ရတာနဲ့ဒါလေးကချင်တွေကအများကြီးထွက်လာတာအားတဲ့ချင်တော့ကလုပ်ပါတော့လားဆိုလုပ်ဘူးအဲတရားထိုင်မှလုပ်ချင်တာအဲဒါကြောင့်တတ်နေရင်မကြည့်ချင်နဲ့ပြီးမှငါလုပ်မယ်နော်ဟုတ်တော့မလားတရားစကားပြီးမှငါလုံမဲ့ကြံတဲ့ချိန်ကတော့ငါနော်ဟို နေ့စဉ်လောက်တာလောက်တော့လုပ်လို့ရပါတယ်ဗျာဟိုမှာထားပါတော့လှုပ်ဆက်ရှိလို့လှုပ်လို့ရှိရင်ကိုယောဂီဘက်ကလေးနဲ့ကိုကနော်လှုပ်လို့ရှိရင်ရပါတယ်သို့တော့အထူးရှာကြံပြီးတော့မလုပ်ဘူးအထူးရှာကြံပြီးတော့နော်ဟိုဟိုဒီဒီလိုက်ရှာပြီးတော့မလုပ်ဖက်နဲ့ငါအဲဒီဒီယောဂီနဲ့ပတ်သက်တာလေးပဲအဲလုပ်မယ် နော်လှုပ်ခိုင်ရင်လည်းတတိကလေးနဲ့လှုပ်မယ်ဆိုတော့အဲ့ဒါလေးထားရင်ယောဂီတင်မထွက်ဘူးတဲ့ဒါကြောင့်မိမိကိုယ်ကိုယောဂီတင်ညာမပြောက်စင်နဲ့မိမိနေတဲ့နေရာကိုလည်းပဲကမ္မထမ်းကြောင်းတင်ညာပဲထားပါဒုတိယကဗာတင်ညာလဲဆိုရင်ကမ္မထမ်းကြောင်းတင်ညာဗာတင်ညာလဲကမ္မထမ်းကြောင်းတင်ညာပါဗျာကမ္မထမ်းကြောင်းတင်ညာနော်မိမိနေတဲ့နေရာကမ္မထမ်းကြောင်းလိုပဲသဘောထားလိုက်ပေါ့ နော်ပြီးတော့မှမိမိရဲ့တရားတင်ညာလည်းမပြောက်စင်နဲ့ငါဟာဒီနေ့တရားအလုပ်အားထုတ်နေတယ်ဆိုတော့တစ်ချိန်လုံးမိမိခေါင်းထဲမှာဘာပဲလှုပ်လှုပ်လှုပ်ရှားသမျှပြောမိသမျှတွေကတတိကလစ်ကပြောရင်အဲ့ဒါမိမိကဒီငါတရားလှုပ်နေတာပဲဆိုတော့တင်ညာမပြောက်လို့ဒါကြောင့်တရားတင်ညာလည်းမပြောက်စင်နဲ့ဓမ္မတင်ညာဘာတင်ညာလဲဓမ္မတင်ညာပါဗျာသူကဓမ္မနဲ့ဘဝဘဝနဲ့ဓမ္မကိုဒီနေ့တွဲလိုက်တာဘဝကအိမ်မှာနေသေးတဲ့အတွက်မိမိအိမ်အလုပ်ကလေးတွေတစ်ခါလေးလေးပေါ်ရင်လောက်ရလိမ့်မယ်လောက်ပါ နော်လှုပ်เสียမလွတ်ထားလို့လောက်ရပါမှာလောက်ရမှာပါဥပမာကိုယ့်အတွက်နော်တမင်းလေးချစ်ဖို့ပလိုက်လေးသွားထိုးလဲရတာမိလေးပိတ်လဲရတာနော်တခုခုလေးကြားလို့သွားပြီးတော့လှုပ်လဲရတာလှုပ်တဲ့ခါမှာအေးမိမိကသွားတဲ့ခါမျိုးလေးတွေမှာနော်ခြေလမ်းလေးတော့အ ਨੇ ဆုံးသူကလန့်တယ်လန့်တယ်ဆိုတဲ့အတီလေးနဲ့သွားရင်လှုပ်เสียလည်းပြီးတယ်ကမ္မထမ်းလှုပ်လည်းတခါတည်းပြီးတယ်ဒါတော့ဘဝထဲမှာရှိနေတဲ့အတွက်ဘဝထဲမှာပေါ်လာတဲ့မလွတ်သားတဲ့အလုပ်ကိုတော့လုပ်ရမယ်သို့တော့ရှာကြံပြီးတော့မှတော့အလုပ်ကိုရှာကြံပြီးတော့မလုပ်ဘူးနော်ရှာကြံပြီးတော့မလုပ်ဘူး အဲ့ဒါကြောင့်မလို့ဓမ္မတင်ညာကလေးနဲ့နေလို့ရှိရင်မိမိလည်းအဲ့ဒါဘာပဲလှုပ်လဲလှုပ်လိုက်အလုပ်လဲပြီးတရားလဲပြီးသွားနှစ်ခုပြီးတယ်ဒါကြောင့်တင်ညာသုံးခုပြောရမယ်ယောဂီတင်ညာငါလူဆိုပေမဲ့ငါဒီနေ့ယောဂီဖြစ်သွားပြီယောဂီတင်ညာနော်အိမ်ဆိုပေမဲ့လည်းဒီနေ့အိမ်မဟုတ်တော့ဘူးငါကမ္မထမ်းကြောင်းရောက်နေပြီကမ္မထမ်းကြောင်းတင်ညာနော်တတိယကတော့စိတ်တဟိုဟိုတီတီနော်အခါတိုင်းကလို့မတွေးဘူးတရားအလုံးနဲ့နေမယ်ဆိုတော့ဓမ္မတင်ညာလှုပ်ရှားရှိခဲ့လို့လှုပ်ရင် အဲ့ဒီငါတရားလွတ်လွတ်ရမယ်ဆိုအတိတင်ညာလေးမပြောက်စေနဲ့အဲ့ဒါဆိုရင်တတိကလည်းပါသွားမယ်တတိအလုတ်ပါသွားမယ်ပြောတာနော်ဒါကြောင့်မလို့အဲ့ဒီတင်ညာ၃မျိုးလေးနဲ့နေလို့ရှိရင်တရားလွတ်ဖြစ်ပါတယ်ဒါတော့မာသူရတနာမင်းကြီးကအဲ့ဒီမှာ သူနန်းတော်ဆောင်မပြန်တော့ဘူးနန်းတော်ဆောင်မပြန်မဲ့နဲ့အဲ့ဒီဥပုသ်ဆောင်မှာပဲနေလိုက်တာအဲ့ဒီမှာပဲတရားဆက်လက်အားထုတ်တော့တာဇန်၄ပါးလုံးရသွားတယ်ဘယ်နှပါးလုံးရလဲ ဇန်၄ပါးလုံးပါဗျာအဲအဲ့ဒီအဲ့ဒီစစ်ကြောတဲ့မင်းကြီးဘုရားမှာဇန်၄ပါးလုံးရနောက်ဆုံးကြတော့နတ်ရဆန်ကံတော်ကုန်မဲ့အချိန်ရောက်တဲ့ခါကျတော့မိဖုရားကြီးကလည်းပဲနတ်တော်လိုက်သွားအဲ့ဒီဥပုဆောင်ကိုလိုက်သွားကြာကြာနာနာပြင်းစင်ရေမိုးချိုတန်တရရလှုပ်ပြီးတော့မှအဲ့ဒီခါမှာနော်မိဖုရားမိဖုရားကြီးကလည်းဘလောက်များဘောလို့ခေါ်မလဲလက်တွဲဘောဘဝကျင်ဖွန်ပြီးသားတယ်လဲဆိုတော့ ဒီလှုပ်ရှားကန်ရှားပေးရှားထိန်ရှားသိမ့်ရှားနော်ဟာတိုင်းပြည်ရဲ့လုပ်ငန်းပေါင်းစုံဘယင်းဆိုတာသိတဲ့အတိုင်းပဲကိုကို report လာလို့မဲ့အမတ်တွေကမြောက်များစွာလုပ်ငန်းပေါင်းမြောက်များစွာဒါတွေကဒါကကိုနားမှာရှိတဲ့အမတ်ရှိတဲ့ level ကိစ္စတွေ net ပေးစားကိစ္စတွေရှိတဲ့သူတို့လာလျှောက်ကြပြုကြရတဲ့ခါတိုင်းကကိစ္စတွေဒါတော့အဲ့ဒါတွေ तू ကနိုင်ရဆန်ကနေရောက်သွားပြီနိုင်ရဆန်ကနေရောက်တဲ့ခါကျတော့ဒီဟာတွေကိုစိတ်ထက်တွေးပူမှဆိုလို့မိပြေကောင်ကြီးကနေပြီးတော့မှဘယင်ကြီးကိုလျှောက်ထားတာမြန်အမတန်အတူယူစရာကောင်းတယ်လင်မယားနှစ်ယောက်အမတန် နော်ဒါတွေကိုတွေးမှုဘူးနဲ့တဲ့အရှင်မင်းကြီးလွတ်တာထားလိုက်ဘုရားတပည့်တော်မတို့ကြည်လုံးမယ်နော်ဘုရားတပည့်တော်မတို့ကြည်လုံးမယ်ဒါအတူယူစရာနော်သေတဲ့ပုဂ္ဂိုလ်သေကံဤပုဂ္ဂိုလ်အတွက်ကိုဘာမှမပူနဲ့ဒီလိုမျိုးကိုပြောတာဒီဘုရားကြီးကဟိုကလည်းမပူပါဘူးသူတရားသူစရုဒ္ဒဇန်နဲ့ငြိမ့်နေပါပြီနော် ဒါတော့နားပဲထောင်နေတာမိဖုရားကြီးကလည်းသူ့တာဝန်ရလျှောက်တယ်ဒါတွေကိုတွေးဖို့မနေနဲ့ဒါတွေသမီးတွေအကုန်လှုပ်တတ်တယ်တာရေးပြရတယ်သူတို့ကလှုပ်တတ်နေပြီဂိုင်းတတ်နေပြီအမတ်ကြီးတွေစိတ်ချရတယ်နေစားပဲစားတွေလှုပ်တတ်တယ်နော်ဘင်းကြီးပေါ်မှာအမတလေးစားသမှုတိုင်းရေးပြရအကုန်လုံးตายရနေတယ်နော်ဇာရေးတော်ကြီးအကုန်လုံးကောင်းတယ်အဲ့ဒီလိုမျိုးစိတ်ချလက်ချနဲ့နတ်ရဆအောင်လျှောက်တယ်နော်ဒါတော့အဲ့ဒါဒီမှာသူလည်းလျှောက်ပြီးရဒါလူလည်းခေါ်ပြီးတော့သူ့ရဲ့စိတ်ကလေးကလည်းသူကတည်တဲ့အခါမှာနော်ဒီသူ့ရဲ့စိတ်က တည်ငြိမ်မှုကြောင့်နော်အိမ်မက်ကလေးတစ်ခုကနေတစ်ခုပြောင်းတယ်လို့လေးပဲဖြစ်သွားတာအဲ့ဒါလောက်ကလေးပဲအမတန်ငြိမ်တဲ့ပြီးတော့မတည်မတော့အသက်ထွန်းမတော့မတည်လိုက်ဘူးနော်အဲ့တော့ तू ကစတုဒ္ဒဇာနေတည်တော့ तू ကပြမပြေရောက်ခဲ့ရတယ်နော်ဒါတော့မာသုရတနာမင်းကြီးဟာသူနန်းတော်အိမ်ပါပဲသူနန်းတော်ထဲမှာတရားထုတ်တာသရုတ်တဇံရောက်ပြီးတော့သရုတ်တဇံကနေပြီးတော့အဲ့ဒီဇံနဲ့ဇံမဆုံးရှုံးမဲနဲ့နော်နတ်ရွာဆန်သွားတဲ့ခါပြမပြေကိုရောက်ခဲ့ရဘူးတဲ့အဲ့ဒါဦးဇင်းတို့မြတ်စွာဘုရားအလောင်းတော် နော်ဒါတော့မိမိတို့လည်းပဲတကယ်အလောင်းတော်ကြီးတွေရှေ့ကသွားတာကိုအတုနမူနာယူရင်မဖြစ်အဲမဖြစ်နိုင်စရာအကြောင်းမရှိပါဘူးဖြစ်ပါတယ်နော်ဒါကြဒါပေမဲ့တင်ညာဘယ်နှခုတော့ပြောင်းရမလဲတင်ညာ၃ခုပါဗျာပထမကယောဂီတင်ညာဒုတိယကသင်္ကန်းကျောင်းတင်ညာတင်ညာတတိယကဓမ္မတင်ညာတင်ညာ၃ခုလေးပြောင်းလိုက်ရင်ရပြီနော်ဒါကြောင့် မာတုရတနာမင်းကြီးကတော့တိဋ္ဌကာမဝိတ္တကဟဲကာမဝိတ္တရက်တော့ဒီနေရာနင်းတော့လမ်းဆုံးပြီတိဋ္ဌဗျာပါရဝိတ္တကနော်သူတစ်ပါးတွေကိုတတ်ဖြတ်တတ်တဲ့ဗျာပါရဝိတ္တဒီနေရာမှာရက်ကြဒီနေရာမှာလမ်းဆုံးပြီတိဋ္ဌဝိန္ဒဝိတ္တကသူတစ်ပါးတွေကိုညှင်းဆဲတတ်တဲ့ဝိတ္တမင်းတို့ဒီနေရာမှာလမ်းဆုံးပြီရက်ကြတော့ဆိုငါတော့မလိုက်ခန့်နဲ့ဆိုတော့ဝိတ္တတို့အရင်နှင်ထုတ်တာဒါကြောင့်မလို့ဦးစင်းကစောစောကပြောတာအကြောင်းရှိတယ်ကိုယ့်အိမ်ကိုယ့်နေရာဆိုတာမြင်လိုက်ရင်လှုပ်ချင်စရာ၊ကိုင်းချင်စရာကြီးပဲဒါကြောင့်အဲ့ဒါတွေကိုရှာကြံတွေးမနေနဲ့အလုပ် တရားစခန်းပြီးမှငါလုံမယ်လုံစမ်းမှလည်းမသိမချင်းဟုတ်တယ်မလားတရားရှာတဲ့အချိန်မှာတရားပဲရှာဟိုအမိုက်တွေဖုံးနေဟိုဟိုအောက်ကဒီအောက်ကတွေကလိကစတွေသွားရှာမနေနဲ့နော်အဲ့ဒါတွေကတသက်လုံးရှာမှာအဲ့တော့ကိုရှာမှာကနော်အမိုက်တွေဘာတွေမဟုတ်တော့ဘူးလှုပ်ရှားမဟုတ်ဘူးဘာရှာမှာလဲတရားရှာမှာပါတရားရှာရမှာဓမ္မ research နော်ဓမ္မ research ဓမ္မကိုရှာရမှာဓမ္မ searching for ပေါ့နော်သူကဓမ္မကိုရှာရမယ် အဲ့ဒီတော့မိမိတို့ရှားမှာဓမ္မဖြစ်တဲ့အတွက်ကြောင့်မလို့လှုပ်ရှားကြင်ရှားပိလိပစာတွေဟိုဟာဒီဟာတွေစိတ်တွေကရှောက်တွေးနေမှာဆိုလို့အဲ့ဒီအတွေးတွေမပေါ်အောင်လို့စောစောကအရာခိုင်းထားရတာအကြောင်းရှိတယ်နော်အရာခိုင်းထားရတာလူကတော့ screen ပေါ်မှာမြင်ကောင်းမြင်လို့ရပြီမဲ့သူတို့စိတ်ကိုလည်းဖတ်နိုင်တာမဟုတ်ဘူးကတော့ဒီကလည်းအဘိညာဉ်တကူကမရတော့ I cannot read your mind အဲ့ဒါကြောင့်မလို့ကိုကိုကိုရဲ့အဲစိတ်တကားကိုဘယ်သူကပဲပိတ်ရမှာလဲ ကိုဖာသာကိုပေးရမှာပါကိုဖာသာကိုပေး you know you are responsible to close your own door နော်ကိုတကားကိုကိုပိတ်ဘာနဲ့ပိတ်တတိနဲ့ပိတ်ဘာနဲ့ပိတ်မလဲတတိနဲ့ပိတ်ရမှာပါဗျာတတိနဲ့ပိတ်ရမှာဒါကြောင့်နံပါတ်1ကမိမိတို့ခုဒီနေ့တရားရှာတဲ့အလုပ်ငန်းမှာနော်အခုပထမပြောခဲ့တာကသူမာတုရတနာမင်းကြီးအလောင်းတော်မာတုရတနာမင်းကြီးရဲ့ထုံးကိုနှလုံးမူးပြီးတော့တင်ညာလေးကိုပြောင်းလိုက်ရင်မိမိတို့တရားထုတ်လို့မဖြစ်နိုင်ဘူးလားဖြစ်နိုင်ပါ ဦးဇင်းတို့ရဲ့မြတ်စွာဘုရားအလောက်တော်မှာသူရသနာမင်းကြီးနန်းတော်ထဲမှာအားထုတ်လိုက်တာသရုတ်တဇံရောက်သရုတ်တဇံကနေမဆုံးရှုံးမဲနဲ့နော်အဲနတ်ရဆန်သွားတာမြမပြည်ထိရောက်ခဲ့တဲ့ဒါမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆန်နှစ်မှာကုသနာယုံမှာပြိဋိနိဗ္ဗာန်ဆန်မဲ့အရေးနဲ့ပတ်သက်ပြီးတော့အဲဒါဟောခဲ့တဲ့တုတ်တန်ကြီးရတာတစ်သေးပဲနော်ဖြစ်တယ်ဆိုတဲ့အကြောင်းဒုတိယကတော့ဒုတိယကတော့အဲဒီနေ့အလုပ်ပေးကိုနည်းနည်းလေးပဲဟောမှာပါနော်ယောဂီဟောင်းတွေကြီးပဲများတဲ့အတွက်ကြောင့် ဒုတိယဘာပြောချင်တယ်လဲဆိုရင်ဦးစင်းဒီ flyer ထဲမှာเนาะဒီအဲဟိုရင်ပေါ့ယောဂီစီယုံရေးတာဝန်ခံနေမစန်တာက နေပြီးတော့ဒါကြောင်ညာနိုင်မှုကြောင်ညာအတွက် flyer လေးပေးပါဆိုတော့ဦးစင်းကနှုတ်ဆက်စာလေးတိတိပေးစာလေးရေးပါတယ်ဒီတရားထုတ်ဖို့အဲယောဂီတွေအတွက်ကိုကိုဗစ်ဒီကျွန်ုပ်တို့ရဲ့အချိန်များကိုတိုက်စားနေ၏တဲ့ဘသူကဘာကိုစားနေတာလဲ ကိုဗစ်ကပါဗျာကိုဗစ်ကအချိန်နဲ့တိုက်စားတာ လုံနေကြလုံတယ်မလုံရဘူးစီးပွားရေးလုံတယ်လည်းလုံနိုင်ရလားမလုံနိုင်ပါဗျာအေးဒါတော့ကြောင်းကဖះမသွားရတဲ့အတွက်ကြောင့်မလို့အရင်တော့ကလူကုသိုလ်ကောင်းမှုလည်းပြည့်ပြည့်ဝဝလုံနိုင်လားဗျာမလုံနိုင်ပါဘူးဗျာမလုံနိုင်ဘူးကိုယ့်ဟာတွေယူသွားတာကိုယ်လုံတင်ရအချိန်တွေယူသွားတာဘာမှအလုံးမဖြစ်တာတွေကအများကြီးဖြစ်နေပြီခုဒါကြောင့်ကိုဗစ်ဒီတဲ့ကျွန်ုပ်တို့ရဲ့အချိန်များကိုတိုက်စားနေပြီဒါတော့ယောဂဖြစ်တဲ့အတွက်လူတွေကလည်းအသက်တွေနှုတ်ယူသွားတာเนาะအမေရိကန်မှာတော့မှအခု3သိန်းကျော်နေပြီ အသက်တွေနှုတ်ယူသွားတာနော်ဒါတော့တည်တဲ့သူနဲ့ကြံခဲ့တဲ့သူတည်တဲ့သူနဲ့ကိုသည်အမှားတော့ကြက်ချန်တဲ့ကလူဝက်ချန်တဲ့ကလူတွေလိုပဲကြက်ချန်တဲ့ကကြက်တွေကနော်ကြက်တတ်တဲ့လူကနေကြီးတဲ့အကောင်လေးတွေရွေးရွေးပြီးတော့တတ်တာမဟုတ်လားမှန်ပါတယ်ဗျာအဲဝက်လည်းကြီးလာပြီဆိုရင်ဒီကောင်တတ်တော့ဒါတော့ကြက်လည်းအကောင်ကြီးပြီးအချိန်စီးပြီဆိုရင်သူ့ကိုတတ်တယ်ဆိုတော့ကျုပ်တို့အကောင်ငယ်သေးလို့အတတ်မခံရတာပါနည်းနည်းလေးနော်ဒါတော့ ကိုယ်ကခန္ဓာကိုယ်အလုံးလိုက်ပြီးတော့ဟာအစားတွေပါတွေစားနော်လူတွေကဝလို့ဖြိုးလို့အချိန်လေးစီးပြီဆိုရင်တော့อืมတတိတော်ထားကြနော်ကိုဘက်ကာလာလူတွေကလည်းဝလိုက်တာပြောမနေနဲ့ဟလားဝက်ကလေးအကောင်ကြီးလာရင်တော့ဟိုတတ်မဲ့လူကမျက်စောင်းထိုးလာသလိုပဲဘသူအခုမျက်စောင်းထိုးနေလဲသေမင်းကပါဗျာကိုဘက်ကြီးကမျက်စောင်းထိုးနေကိုဘက်ကြီးမျက်စောင်းထိုးနေတယ်ဒါတော့ကိုကလည်းပဲကြစ်ချမ်းတွေကကြစ်ဆိုတော့ပြေးလို့လွတ်ပါမလား မလွတ်နိုင်ပါဗျာမလွတ်ဘူးကိုဗစ်ဆိုတာနာမည်တစ်ခုသားလင်းဒါတင်မင်းလက်ကမလွတ်ဘူးပြောတာဒါတော့မိမိတို့ကကံအားကောင်းလို့လို့ကြံခဲ့တာနော်ကံအားကောင်းလို့လို့ကြံခဲ့တာအနေထိုင်မမသည်တတိတတိတရားထားလို့ကိုကြံခဲ့တာနော်ဒါတော့အခုအနေထိုင်မစင်ချင်းလို့ကံကုန်သွားတဲ့လူတွေအခုမနှဲဘူးတကဘာလုံးမှာဒါဒါအခုမပြီးသေးဘူးနောက်ထပ်ဘလောက်ကြာအောင်မသိဘူးနော်ဒါကြောင့် ကိုဘက်ကအသက်ပေါင်းများစွာကိုအခုနှုတ်ယူနေတယ်တဲ့မိမိတို့ကတော့အခုချိန်ထိအောင်ကံတရားနော်ဉာဏ်တရားနှစ်ခုတတိတတိပညာနှစ်ခုကြောင့်မလို့ကံလည်းရှိသေးလို့ပေါ့လေနော်မိမိဒီနေ့တိရှိနေသေးတယ်ဒါမမေ့ဘူးဒါတော့အဲ့ဒီဆုံးရှုံးသွားတဲ့အချိန်ကမှမိမိကဘဝနဲ့အချိန်ကိုသတိမထားမိလေရင်နော်တရားပါဆုံးနိုင်တယ်တဲ့နော်လူတွေကစီးပွားတွေဆုံးတယ်မဆုံးဘူးလားဆုံးပါတယ်ခင်ဗျာစီးပွားတွေဆုံးတယ်နော်အလုပ်တွေလည်းမဆုံးရှုံးဘူးလား ဆုံးရှုံးပါတယ်ဗျာအေးဘာမှမလုပ်နိုင်တဲ့အတွက်နောက်ဒါကြီးနဲ့မျောပါဟိုဟိုတွေးတီတွေးဟိုဟိုစဉ်းစားဒီစဉ်းစားဆိုဟာတွေးဝေးပြီးတော့နော်ကိုတွေးဝေးနေတဲ့အချိန်ကမှအဲ့တွေးဝေးတဲ့အချိန်တွေကကုန်မသွားဘူးလားကုန်ပါတယ်ဗျာဘာလုံးမှမဖြစ်လိုက်ဘူးဘာလုံးမှမဖြစ်ရင်စီပွားလည်းမရတရားလည်းမရနှစ်ဖက်မရှုံးဘူးလားဗျာရှုံးပါတယ်ဗျာရှုံးတယ်နှစ်ဖက်ရှုံးတယ် နှစ်ဖက်ရှုံးတယ်ဒါကြောင့်မလို့မိမိကအခုနှစ်ကောင်တော့မှဘလောက်မှမကြဘူးလာတပတ်လောက်ပဲလိုတော့တယ်နှစ်ကောင်တော့မှဆိုတော့တစ်နှစ်စာပါလို့စီရင်ချုပ်ရတော့မယ်ဒီတိုင်းနဲ့တွေးရတွေးရင်တော်ရင်နဲ့ဒါနှစ်ကောင်သွားလို့ရှိရင်တော့ကိုလည်းပဲတခါတရားပါမရှုံးတော့ဘူးလားရှုံးပါတယ်ခင်ဗျာရှုံးတယ်ဒီချိန်မှာလူတွေကနော်ဒါလောင်းလောင်းဝိကက်နဲ့ရလို့တရားထုတ်နေကြအချိန်တွေပဲဒါတော့ထားပါတော့သူတို့ဘာသာခရိယံဘာသာတွေဆိုလို့ရှိရင်အခုဆိုဒါနတွေပြုနေလိုက်ကြတာမနေပါဘူးเนาะဒါသူတို့လည်းပဲဒါနကုသိုလ်တွေအများကြီးလုပ်ကြတယ်ဒါသူတို့ကုသိုလ်လုပ်တဲ့အချိန်တွေပဲ ဒါရဗုဒ္ဓဘာသာဝင်တွေနည်းနည်းလဲလောင်းမှုကနေရလို့နေရာတိုင်းကြောင်းတဲ့မြို့တဲ့နိုင်ငံတိုင်းမှာဗုဒ္ဓဘာသာရှိတဲ့နေရာတိုင်းမှာတခုမလုံနေကြတာပဲနော်ဥစဉ်တို့လည်းဒါဒီရှင်ဆိုကြောင်းတောင်မရှိဘူးဒါလနဲ့ချီအပြင်ထွက်နေကြတာဒါတော့မိမိတို့မှာအဲ့ဒီလုံနေကြကုသိုလ်တွေအခုမလုံအောင်ဆုံးရှုံးသွားနိုင်တယ်တဲ့ဒါတော့ဒီကိုဗစ်ကြီးကြောင့်မလို့မိမိကအလုပ်တွေရထားငွေစီးပွားရေးတွေရထားနော်လုပ်ငန်းတွေရထားပြီမဲ့လည်းပဲတဲ့ကို့အရွယ်ကြတော့မင်းငါတို့အလုံးမဖြစ်တဲ့အခါမှာဒီနာဆိုက်ရနေခဲ့ကွာလို့အရွယ်ကိုရထားလို့ရလား မရပါဗျာမရဘူးအရွယ်ကတော့သွားမှာပဲအရွယ်သွားတယ်အဲဟိုအချိန်နေကုံသွားမှာပဲအချိန်နေကုံသွားရင်အဲ့ဒီအချိန်နဲ့အတူမတူပါသွားလဲကိုရဲ့အရွယ်အရွယ်တွေပါသွားတာအခုတစ်နှစ်ပြည့်ပြီထားပါတော့ကိုပဲဖြစ်တာတစ်နှစ်ပြည့်ပြီတစ်နှစ်ပြည့်တဲ့အတွင်းမှာမိမိတို့အလုံးမလုံးရဘူးဒါပေမဲ့ကိုဟာတွေအလုံးမဖြစ်လို့စီးစီးပွားရေးတွေလုပ်ငန်းတွေရပ်ထားပေမဲ့ကုသိုလ်တွေရပ်ထားပေမဲ့ကိုအသက်နဲ့ကိုရဲ့အရွယ်ကရပ်နေရလားဗျာ မရက်ပါဘူးဗျာဒါတော့အဲ့ဒီအတွက်မှာကိုကသတိပညာလေးနဲ့အလုံးမလုံးခိုက်ဘူးဆိုရင်ကဲဘယ်သူရှုံးကိုပဲရှုံးမှာကိုပဲရှုံးမှာကိုပဲရှုံးမှာဒါကြောင့်မလို့ဒါလေးကစဉ်းစားမယ်အရွယ်ဒါကြောင့်မလို့မိမိတို့အချိန်အချိန်နဲ့ဘဝနော်အချိန်နဲ့ခန္ဓာကိုယ်ဟာနှစ်ခုကွဲနေပြီမြဲတစ်ခုတည်းကိုပြောတာနော်ဘဝဆိုတာကိုယ်ရရရှိနေတဲ့အတွင်းကိုပြောတာပေါ့နော်ဒါတော့အဲ့ဒီဘဝရဲ့အသက်တမ်းဘယ်လောက်ရှိသလဲဆိုအချိန်နဲ့တန်းရတယ် ဒါတော့အချိန်အချိန်ဒီဘဝဘဝဒီအချိန်ပဲဒီပေးနေတဲ့ဘဝရရှိတဲ့ဘဝအတွင်းမှာရှိတဲ့အချိန်လေးကိုသုံးရတာဒါလေးကိုပဲဒါဘဝလို့ခေါ်တယ်ဒါတော့ဘဝဆိုတဲ့ခန္ဓာကြီးတာရပြီးတော့ဟောဒီရတဲ့ဘဝခန္ဓာရဲ့အပေးတဲ့အချင်းကိုဒီနေ့အခွင့်အရေးကိုအသုံးမပြုရင်ဒီဘဝဒီခန္ဓာဒီအချိန်ဘယ်သူရှုံးသွားမလဲကိုပဲရှုံးပါတယ်ခင်ဗျကိုပဲရှုံးပါကိုပဲရှုံးပါဒါကြောင့်မလို့မိမိတို့ကဒါကိုသတိထားမိဖို့နော်မိမိရဲ့ခန္ဓာကိုယ်ကြီးကနော်နဖားကြိုးထိုးပြီးတော့နွားတွေကြွဲတွေစိတ်တွေလို့ ဒီနေရာမှာနေလို့ရထားလို့မရဘူးသွားတာပဲနော်ကြိုက်လဲသွားမကြိုက်လဲသွားပြင်းလဲသွားပြောလဲသွားနော်အဲလိုချင်လဲသွားမလိုချင်လဲသွားနော်ဒါတော့ तू ကတစ်ချိန်လုံးသွားနေတယ်အဲ့နေလဲသွားတာပဲနှိုးနေလဲသွားတာပဲကဲသူ့ရဲ့အသွားကရရဲ့လားမရပါဘူးခင်ဗျာမရဘူးတောက်လျှောက်သွားနေတာတစ်စက္ကန့်သွားတစ်စက္ကန့်အိုတစ်စက္ကန့်ကိုမလို့ရင်တစ်စက္ကန့်ရှုံးကဲစက္ကန့်နဲ့ခြီးပြီးတော့ရှုံးတယ်ဟုတ်တယ်မို့လားဒါတော့စီးပွားရေးများတာရှားလိုက်မယ်ဆိုလို့ရှင်တော့ကတစ်စက္ကန့်စတောက်လုပ်တဲ့လူတွေဆိုလို့ရှင်ဒီတစ်စက္ကန့်အတွက်မမီလီယံနာလည်းမဖြစ်နိုင်ဘူးလား ရှင်းနိုင်ပါတယ်ရှင်းနိုင်တာပဲအချိန်ဆိုတာဒါကြောင့်မို့လို့ကြည့်တရားရှာတဲ့ပုဂ္ဂိုလ်လည်းတရားရှာဒီစက္ကန့်လေးတွင်မှာတရားထုမရဘူးလို့ပြောနိုင်လားမပြောနိုင်ပါဘူးမပြောနိုင်ဘူးမပြောနိုင်ဘူးဒါတော့မလွတ်လိုက်ရင်စီးပွားမလွတ်ရင်စီးပွားလည်းမရဘူးတရားမလွတ်ရင်တရားလည်းမရဘူးဒီတစ်စက္ကန့်လေးတန်ဖိုးကလုတ်သူအဖို့မှာပဲအမှုတည်သွားတာလုတ်သူအဖို့မှာပဲအမှုတည်သွားတယ်ဒါကြောင့်မလို့မိမိတို့ကဒီခန္ဓာကိုယ်ကြီးဟာအချိန်နဲ့အမျှเนาะရှေ့ကိုသာသွားပြီးတော့မှเนาะသွားနေတဲ့အတွက်ကြောင့်မလို့ဒီ ကုံသွားနေတဲ့အချိန်နဲ့ဉာဏ်ကလိုက်ပြီးတော့မှအသုံးမပြုရင်နော်မနေ့ကခန္ဓာကိုဒီနေ့ကြမှာဒီဘက်ကိုပြန်ဆွဲပြီးတော့သုံးလို့ရပါမလားဗျာမရပါဘူးဗျာမရဘူးကဲငါမနေ့ဖြစ်မှလုပ်မယ်ဆိုတော့လောက်တာကိုဟိုဘက်ကိုတခါတည်းဟိုရွှေ့ထားပြီးတော့ပို့ဆွန်းလုပ်ထားပြီးတော့နော်နော်ဒီလိုမနေ့ကအချင်းကိုလည်းဒီဘက်ထက်ကိုအဲထားပါတော့မနေ့ကအချင်းကိုလည်းဒီဘက်ထက်မှာလောဘကြီးပြီးတော့ဒီဘက်ကိုဆွဲယူလို့ကရလားမရပါဘူးဗျာမရဘူးပိဿုပ္ပန်24နာရီဒါတရက်စာပဲရတယ်ဒီအတွက်မှာအလုပ်လုပ်ရင်လုပ်မလုပ်လို့ရှိရင်အဲ့တရက်စာရှုံးပြီ နော်တရက်စာရှုံးပြီဒါကြောင့်မလို့အဲ့ဒီလိုအလုံးမလုံးလိုက်ရရင်တော့တရက်မလုံးတရက်ရှုံးနှစ်ရက်မလုံးနှစ်ရက်ရှုံးတစ်လမလုံးတစ်လရှုံးတစ်နှစ်လုံးမလုံးတစ်လက်လုံးရှုံးဘာမှအနှစ်သာရတရားလည်းမရစီးပွားလည်းမရဗလာနဲ့တစ်နှစ်ကုံဆုံးသွားရင်တော့ကိုအရင်ဘွားတော့ကလောက်ခဲ့ရတယ်ဖြည့်ခဲ့ရတဲ့ပါရမီတွေကြောင့်လူဘွားရောက်တာရောက်ကားရောက်ပါဤအသုံးမပြုတ်ရင်ဘသူရှုံးမလဲဗျာကိုပဲရှုံးပါလေကိုရှုံးပါနော်ကိုရှုံးပါဟုတ်လားဒါတော့ဒါကနော်အကျေကိုတော့ညကြမှာဆက်ဟောပါမယ် မိမိတို့ရနေတဲ့ဘဝဟာမရှုံးအောင်လို့ဒါတိုက်တွန်းတာဖြစ်ပါတယ်ရှေ့ပိုင်းလေးညကကြမှာအကျေထဟောပါမယ်နော်ဒါတော့အခုနည်းနည်းလေးမိမိတို့ကဩဘဝရဲ့အချင်းရဲ့တန်ဖိုးကငါတို့ဘုံမှာမူတည်ပါလားငါတို့ရဲ့ကြိုးစားအထုတ်မှုဘုံမှာမူတည်ပါလားနော် ပါရမီရှိခဲ့တဲ့စာရီမှာလည်းပါတာပဲသူတို့မှာတင့်လျော်လျောက်ပတ်တဲ့ပါရမီတွေရှိခဲ့ပြီဆိုလို့ရှိရင်တဲ့ပထမရွယ်မလည်းတရားရနိုင်တယ် နော်ပထမအရွယ်မရဒုတိယအရွယ်မလည်းတရားရနိုင်တယ်သို့မဟုတ်တတိယအရွယ်မလည်းတေရနိုင်တယ်အဲတတိယဆိုတာတေဂာနိအရွယ်လေးမှာကတ်ပြီးတော့မှလည်းပဲတေဂာနိလေးမှာကတ်ပြီးတော့လည်းရနိုင်တယ်နော်အဲ့တော့ဒီမြတ်စွာဘုရားရဲ့အမျိုးထဲမှာတရဏာနိဆိုတဲ့ဒီမင်းသားတယောက်ရှိတယ်မြတ်စွာဘုရားတို့တက်ကြမျိုးတွေကသူကအယက်သမားဟာရှိအယက်ကလေးပဲတောက်နေတာနော်ပြောလဲပြောဥပါတယ်ဒါတော့ तू က ဖះပေါ်မှာတော့ကြီးညိုတယ်အမျိုးလက်တော်အကိုလက်တော်ဆိုတော့ကြီးညိုမှုတော့ရှိတယ်ခက်တာက तू က तू ဒါမေရရတက်ခါဘုတ်ကမလုံဘူး तू ဒါမေရတက်ခါဘုတ်မလုံတော့ဖះပေါ်မှာတော့ကြီးညိုတယ်ချစ်လက်ချစ်တယ်ကြီးလက်ကြီးညိုတယ်လေးလေးလေးစားတယ်ဒါတော့ तू ကငါးပါးသီလတစ်ပါးအမြဲတမ်းကြိုးနေတော့ तू ဘယ်သူမှအထင်မကြီးဘူးဘာဖြစ်လဲတရဏာနိလို့ခေါ်လိုက်ရဲ့အရက်တောက်နေတာပဲနော်တောက်နေတော့မဟုတ်ရင်လည်းမူးနေတော့မှဒါတော့အမှုပြင်ထတောက်ဆိုတော့ तू तू ဘဝနဲ့ तू အရက်နဲ့ကအမြဲတမ်းရှိနေတယ်သို့တော့တခုရှိတာက နော် तू ကတရဏဂုံတော့မြဲတယ်။ဘာမြဲလဲ တရဏဂုံမြဲပါတယ်ဖြစ်တရဏဂုံမြဲတယ်ဘုရားပေါ်မှာတရားပေါ်မှာတန်ခါပေါ်မှာယုံကြည်လေးစားမှုရှိတယ်နော်ဘုရားကိုလည်းကြည်ညိုတယ်လေးစားပါတယ်သူကတခုရှိတာအဲ့အရက်တောက်တာအရက်တောက်တော့လူတွေကမလေးစားဘူးဒါတော့မလေးစားတော့ကျန်တဲ့ဟာတွေကတော့သူကောင်းနေတယ်လို့ဆိုလို့တယ် ဒါတော့ तू တည်တော့မယ်လို့ဆိုတဲ့အခါကျတော့နော်သူကဟာဖះသုံးပါတာဒီဖះခေါ်တော့ကလူလူပြောကြရင်တော့ထားပါတော့ဖះသူ့ကိုလူလူတာမန်နေနဲ့ပြောကြပါစို့ဦးဇင်းတို့လည်းတာမန်ဘုန်းကြီးဆိုကိုမျိုးကိုညီဆိုတော့ငေါက်တန်တဲ့ငေါက်မှာပေါ့ပြောတန်တဲ့ပြောမှာပေါ့ဆိုတန်တဲ့ဆိုမှာပေါ့မင်းဒီလောက်သုံးမကြကောင်းလားမူရလောင်းယူရကောင်းလားလှသည်ဖြင့်ဒါတွေပြောတာရှိမှာပေါ့ဖះတော့ငေါက်ပါဘူးစင်ဟိုတဲ့ပြောကြည့်တာပါနော်အဲ့တော့ဖះကိုကိုအဲ့ဒီလိုမျိုးအာမနာတန်ဆုံးမပြောဆိုခဲ့တာတွေနားရပြန်ရောင်းပြီးတော့ သေတော့မယ်ဆဲဆဲမှာနော်ငါအေးမတော့တော့ဘူးတဲ့ဘယ်တော့မှလဲလဲသေကနီးဆဲဆဲမှာယောက်ျားတွေတော့သွားပြီးတော့အားပေးသလိုဖြစ်နေမလားမသိဘူးသေတော့မယ်ဆဲဆဲမှာသူမင်းသေကနီးမှဖြတ်လို့တော့ပြောတာဟုတ်ပေါ့ဒီတဲ့ယောက်ျားတွေလည်းမပါပါဘူးအဲ့တော့ तू ကအဲ့ကြမှာ तू ကငါမတော့တော့ဘူးတဲ့အဲ့ဒီလိုမျိုးသူ့ကိုယ်သူဆုံးဖြတ်လိုက်တယ်ဆုံးဖြတ်လိုက်တော့ gain စောစောကငါးပါးတိလာတပါးကျွန်းတော့ခုငါးပါးမြဲမသွားဘူးလားဗျာမြဲပါပြီဗျာအဲ့မှာစိတ်ထက်မြဲသွားပြီ ဒါတော့အဲ့ဒီစိတ်ကလေးနဲ့ပဲကြံတဲ့တရားတွေကြီးညိုပြီးသားစိတ်ကရှိတော့ဒီကြီးညိုစိတ်ကသူ့ကိုဟောဘာခေါ်မလဲဆိုတော့ဒါလေးသူ့ချွေရင်းကျဲကလေးကိုပြင်လိုက်တာနဲ့စိတ်ကကြည်သွားရောကဲကြည်သွားတဲ့ခါကျတော့သူလှုပ်ထားတဲ့ကုသိုလ်လေးတွေကြီးညိုရင်းဆွဲလဲရှိစိတ်ကကြီးညိုပြီးတော့မှအဲ့ဒီမှာစိတ်ကငြိမ်ပြီးတော့မှသူ့ရဲ့ခန္ဓာကိုအာယုံပြုပြီးတော့မှလေဒီဘာခေါ်မလဲဆိုတော့နိဝရဏပေါ့နော်နိဝရဏကင်းသွားတော့စိတ်ကကြည်တယ် နော်ပီတိဒုက္ခဖြစ်တယ်ဒါတော့ပီတိဖြစ်တဲ့အခါစိတ်ခန္ဓာကိုယ်ဟိုရင်ပေါ့နော်ခန္ဓာကိုယ်ပိုင်းဆရာစိတ်ပိုင်းဆရာငြိမ်းတော့ဒုက္ခဖြစ်တယ်နော်ဒုက္ခဖြစ်တော့တမာတိဖြစ်တယ်တမာတိဖြစ်တော့အဲ့ခါမှာယထာဘုဒ္ဒဉာဏ်ဆိုတာဝင်တာဒီချိန်တူတူလေးပဲတေဂာနီလေးကနေပြီနော်ဘလောက်မှမရှိတော့ဘူးအဲ့ဒီချိန်လေးမှာပဲသူဆုံးမခဲ့တဲ့တရားတွေဥဝဒနာတရားတွေကိုအာယုံပြနှလုံးသွင်းပြီးတော့မှနော်ဆင်ကျင်လိုက်တဲ့အခါတေဂာနီတေတွင်ပေါ့ဝကတ်ပြီးတော့မှသောတာပန်ဖြစ်သွားတာ တောတာပန်ဖြစ်တော့ဂိုင်းဒီတေရဏာနိတေပြီးနတ်ရဆံပြီဆိုပြီးတော့မှနော်ဒီကိစ္စဖရာတာလာလျှောက်တာပေါ့လေအတုပကိစ္စပေါ့နော်ဒါတော့မေးတယ်မြတ်စွာဘုရားတရဏာနိတော့သေပြီနော်ဒါတော့သူတို့ကလည်းပဲမလေးမစားပဲသေပြီဒီကောင်နော်အယတမကိုဒါတော့အရှင်ဘုရားအဲ့ဒီလူဘယ်ငဲရောက်နေလဲမေးတဲ့သဘောမျိုးပေါ့တရဏာနိနော်တောတာပန်ဖြစ်သွားပြီလို့ပြောတာဟာ ညီကိုချင်းနော်တိကြမျိုးတွေညီကိုချင်းဘုရားတောင်မယုံဘူးကိုကိုကိုအမျိုးကိုဘုရားဘုရားလို့လက်ခံပေမဲ့တရဏာနိဆုံးတရဏာနိရဲ့အရက်တောက်တဲ့အခါကျတော့ဘုရားတောင်တန်တရားဖြစ်ခံတယ်ရှင်ဘုရားတရဏာနိတာတရဏာနိတာသောတာပန်ဖြစ်ရင်လောကမှာသောတာပန်မဖြစ်နိုင်တဲ့လူမရှိတော့ဘူးဘုရားတဲ့ကဲ သောတရဏနိအယသမသောတာပန်ဖြစ်ကျန်တဲ့လူသောတာပန်မဖြစ်နိုင်တယ်လို့မရှိဘူးတော့ဖြစ်မှာကြီးပဲလို့ပြောတာအဲ့ဒါတော့မြတ်စွာဘုရားအဲ့ဒီကြောင့်ပြန်ဟောရတယ်မင်းတို့အဲ့လိုမပြောနဲ့တရဏနိမှာအခန့်ကောင်းလေးတွေခြီးသေးတယ်တဲ့ဦးဇင်းတို့လည်းဒါကုတ္တကာရကမတွေအခန့်ကောင်းလေးတွေရှိပါတယ်ပါရမီလေးတွေရှိပါသေးတယ်ဟလာမဒါကြောင့်ဒါလေးတွေအားထုတ်လိုက်ရင်ဒီလိုမျိုးတရဏနိကဲ့သို့ပေါ့လေမရဘူးလို့မထင်ပါနဲ့ကိုကိုကိုလည်းအဲ့ဒီလိုမျိုးမြင့်တင်ထားရတဲ့ဟဲ့ငါတို့လောက်ခဲ့တဲ့ကုသိုလ်မမြင်နိုင်ဘူးနော်အပူဆိုတာများများပေးရင်မိပွင့်လာသလိုပဲ နော်ပါရမီဆိုတာလည်းပွင့်လာတာပဲဒါကြောင့်မိမိတို့တရားထုတ်တဲ့ခါမှာစိတ်ကိုမြင့်မြင့်မြတ်မြတ်လဲထားရတယ်တကယ်လို့သူတွေအတွက်ဒီတရဏာနိတောင်မှပဲတေတွန်းဘဝလေးမှာကပ်ပြီးတော့တရားရခဲ့မှုလည်းရှိပါတယ်ကျန်တာတွေလည်းအများကြီးထားပါတော့နော်အဲဒါတော့မိမိတို့ကတရားထုတ်တဲ့ခါလေးတွေမှာစိတ်ကိုဒီဒီငြိမ်ငြိမ်နဲ့နော်မိမိရောက်တဲ့နေရာအိမ်လေးအထုတ်တော်လည်းပဲအဲ့လိုမျိုးထားရင်စိတ်ကလင်းနေသွားတယ်လင်းနေတဲ့အတွက်ကြောင့်တရားပေါ်မှာစိတ်ကမလွတ်တော့ဘူးဒါဒီပဲလေဓမ္မဂါရဝခေါ်ပါတယ်ပါတယ်လေဓမ္မဂါရဝပါဗျာမိမိတို့က ဆရာသမားပြောတဲ့အတိုင်းလိုက်နာလုပ်တာကနော်အာစရိယဂါရဝပါတယ်လေအာစရိယဂါရဝအာစရိယဂါရဝကိုဆရာသမားပုံမှာလေးစားမှုထားတာဘုရားတရားတန်ခါထားလိုက်တော့အဲ့ဒီဂါရဝတရားတွေဟာဝိသိကိစ္စဆိုတဲ့နော်အဲယုံမမှုတန်တရားတွေကိုပယ်ဖြောက်ပြီးတော့စိတ်ကိုကြည်လင်စေပြီးတော့အဲ့ဒီစိတ်ကြည်လင်မှုသည်ယုံနံကိုမြင်မှုတွေအထောက်ပံ့ဖြစ်တယ်ယုံနံကိုမြင်ပြီဆိုရင်တမ္မာဒါနော်မိမိတို့ဖြစ်ဖြစ်မြင်မှုနီးသွားဖြစ်ဖြစ်မြင်ပြီးဖြစ်ဖြစ်ဆိုတာဝိပဿနာဖြစ်စပြီးတော့ဝင်ပြီးဖြစ်ပြီးနော် ဖြစ်ပျက်ကိုမြင်ရင်ဝိပဿနာနဲ့စပြီ။ပါတယ်လေ။ဖြစ်ပျက်ကိုမြင်ရင်ဝိပဿနာစပြီ။ဒါတော့နော်ဒါတော့အစပိုင်းမှာအကျမ်းပဲမြင်လိုက်မယ်နော်။နောက်ထားပါတော့စိတ်ထွက်တဲ့ဆိုရင်စိတ်ထွက်တာကြီးတစ်ခုလုံးရဲ့အစနဲ့ဆုံးပဲမြင်လိုက်မယ်။ကြားထဲမှာနော်ဟိုပေတံတစ်ခုမှာဟိုရင်းလေးတွေပေါ့ဒီလက်မပြတဲ့အကွက်နဲ့မီလီမီတာပြတဲ့အကွက်ဘယ်သူကသေးလဲ။မီလီမီတာပြတဲ့အကွက်။မီလီမီတာပြတဲ့အကွက်တဲ့လက်မအကွက်ကတော့ကြီးကြီးတယ်ဆိုတော့မမြင်လွယ်ဘူးလား။ မြင်လွယ်ပါတယ်ဗျာဒီအဲ့ဒီလက်မဆိုတဲ့အကွက်ထက်နော်ဒီလက်နဲ့တက်လောက်အကွက်ကလေးတွေထက်ပေတိုင်းကြီးတစ်ချောင်းလုံးကြတော့ပိုးမမြင်လွယ်ဘူးလားမြင်လွယ်ပါတယ်ဗျာအေးအဲ့ဒါတော့နော်မီလီမီတာကိုမမြင်နိုင်ဘူးထားအမတန်သေးလို့တလက်မဆိုတဲ့အကွက်လက်ထားမမြင်နိုင်ဘူးပဲသို့တော့တပင်နဲ့တူတဲ့နော်ဒါကြီးတစ်ခုလုံးဖြစ်နေပြီဆိုဩငါစိတ်ထွက်တယ်ထွက်တယ်ထွက်တယ်ဟာပူတယ်ပူတယ်ညောင်းတယ်ညောင်းတယ်ဆိုတော့တစ်ခုလုံးကြီးကြတော့မြင်မမလွယ်ဘူးလား မှန်ပါတယ်ဗျာအေးအဲ့ဆိုအကျမ်းစမြင်လားအကျမ်းစတွေတဖြည်းဖြည်းတဖြည်းဖြည်းနဲ့မြင်ပြီးတော့လက်မလေးတွေလက်မလေးတွေလက်မလေးတွေမြင်သလိုနောက်ကျအဲ့ထက်မှကိုယ့်ဘာသာကိုဉာဏ်ကဖောက်ဖောက်လာတာအဲ့ကျမှတစ်လက်မနှစ်လက်မစပြီးမြင်တယ်အဲ့ဒီကနေပို့ပြီးတော့ဖောက်လိုက်တဲ့ခါကျတော့ဟောမီလီမီတာတိတိအစိတ်အစိတ်ကလေးတွေမြင်လာတာဒါမြင်ဖို့အဆင့်ဆင့်ပဲနော်ဒါယုံနံတို့ရဲ့မြင်ဖို့အဲ့ဒီလိုမျိုးသွားရတယ်ဒါကြောင့်မိမိတို့ကအကျန်းစားကနေအလက်စားအလက်စားကနေအနုစားလေးတွေတဖြည်းဖြည်းစိုက်သွားလိမ့်မယ်။တမာရီအပေါ်မှာမူတည်ပါတယ်။ဒါကြောင့် ဒီနေ့မိမိတို့အားထုတ်ရမှာကအလုပ်ပေးကိုအကျင့်ပြောပြရလို့ရှိရင်တော့ဒီဘူတံဘူတတောပတ္တိတဲ့ဘူတံဘူတတောပတ္တိဆိုတာဝိပဿနာရဲ့အခြေခံပဲဘူတံတကယ်ရှိနေဖြစ်နေတဲ့နော်ယုံ nant တရားကိုဘူတတော ရှိနေဖြစ်နေသောအဖြစ်ပတ္တိရှုတယ်ဆိုလိုတာကပစ္စုပန်တဲ့တယ်မှာအခုလောလောဆယ်ဖြစ်တယ်အခုဆိုရင်ကြားတယ်ကြားနေတဲ့အခါကြားခန္ဓာခေါ်တယ်နော် ဒါတော့ဖြစ်နေတဲ့ခန္ဓာပေါ်မှာအာယုံတမာတိဆိုင်ပြီးတော့မှကြားတာလေးကိုအာယုံဆိုင်ပြီးတော့အော်ကြားတယ်ကြားတယ်လို့ကြားစိတ်ကလေးနားမှာကပ်ပြီးတော့ရှုလို့ရှိရင်ကြားစိတ်ကလေးကိုမှတ်တယ်ဆိုကြပါစို့ဒါကြားစိတ်ကလေးဒီပစ္စုပန်ခန္ဓာကြားစိတ်ကလေးကဘာပါလဲပစ္စုပန်ခန္ဓာပါဗျာဒါလက်လက်လောလောဖြစ်တာဥပဒနာဆိုတာပစ္စုပန်ခန္ဓာကိုရှုရတာညကပြောပြီးပြီဒီခန္ဓာကြီးကဥဒုဇာယုတ်ကြီးနော်ဥဒုဇာယုတ်ရဲ့နောက်ဥဒုဇာယုတ်မှာမှီပြီးတော့ဒီပစ္စုပန်ခန္ဓာလေးတွေကအယိတ်လို့ဖြစ်ရတာရုပ်ရှင်ကြည့်တဲ့အခါမှာပိတ်ကားကြီးရှိမှအယုတ်တွေထင်တာမဟုတ်လား မှန်ပါတယ်ဗျာအေးရုပ်တည်ထင်တာဒါပေမဲ့အဲ့ဒီပိတ်ကားကြီးအဲ့ဒီနေရန်ဖြူဖြူကြီးကတကယ်အယုတ်အဆက်ဟုတ်လို့လားဗျာမဟုတ်ပါဘူးဗျာကဲအယုတ်အဆက်ပေါ်ပဲပေါ်ပြီးပဲထားပါအဲ့ဒီအယုတ်အဆက်ကိုမြင်နေရပြီကွာတကယ်လူယုတ်ကြီးတွေလိုပဲဒါပေမဲ့လူယုတ်ကြီးလို့မျက်စိကမြင်နေတော့လည်းပဲလက်နဲ့သွားကြင်ကြည့်တကယ်လူယုတ်ဟုတ်ကဲ့လားမဟုတ်ပါဘူးဗျာမဟုတ်ဘူးနော်ဖလင်လေးနဲ့မိနစ်တွေ့တဲ့အခါအယုတ်ပြစ်ထင်ပြီးတော့ရိပ်ရိပ်ရိပ်နဲ့သွားနေတယ်အယိတ်ပဲဒါကြောင့်ပိဿုပန်ခန္ဓာဆိုတာလည်းပဲတကယ်တမ်းဖမ်းပြီးတော့ကြည့်လို့ချင်းဆုပ်လို့ကြင်လို့မရဘူး နော်ဒီပရမတ်အဆက်ခန္ဓာကဆုတ်ကန်လို့မရဘူးကန်လို့ရတာကဒီဥဒ္ဒဇယုတ်ကြီးပဲကန်လို့ရတာဒါကြီးတော့ကန်လို့ရတယ်ဒါပေမဲ့ဝိပဿနာရှုရမှာကဒီဥဒ္ဒဇယုတ်မဟုတ်ဘူးယံပတ္တိနတ္တံဒိဋ္ဌံယံဒိဋ္ဌာဏနပတ္တိတဲ့မျက်လုံးနဲ့မြင်လို့ရတဲ့ခန္ဓာကတရားရှုရမယ့်ခန္ဓာမဟုတ်ဘူးတဲ့နော်ဒါတော့တရားရှုရမယ့်ခန္ဓာကလည်းမျက်လုံးနဲ့မြင်လို့မရဘူးတဲ့ကဲမခက်ချေဘူးလားခက်ပါတယ်ဗျာခက်ပေမဲ့လက်မလျှော့ပါနဲ့နော်သိရင်လွယ်ပါတယ်ဒါကြောင့်ဒီခန္ဓာကိုယ်ကြီးက မြင်လို့မရတဲ့ခန္ဓာတွေအမိပြုစရာပိတ်ကားကြီးနဲ့တူတယ်။ဘာနဲ့တူတာလဲ။ပိတ်ကားကြီးနဲ့တူပါတယ်။ပိတ်ကားကြီးနဲ့တူတယ်။အဲ့တော့ပိတ်ကားကြီးနဲ့တူတဲ့ဟောဒီခန္ဓာပေါ်မှာစိတ်ကြောင့်ဖြစ်တဲ့စိတ္တစာယုတ်ကလေးတွေသွားတာလာတာနော်နန္ဒာစားတာထိတာတိတယ်ဆိုတဲ့စိတ္တစာယုတ်ကလေးတွေကမရှိဘူးလား။ရှိပါတယ်ဗျာ။စိတ်ကြောင့်ဖြစ်တဲ့ယုတ်ကလေးတွေကရိပ်ရိပ်ရိပ်ရိပ်နဲ့ပေါ်လာတာ။အဲ့တော့ပေါ်ခက်ကလေးပေါ်ခက်ကလေးမှာရုပ်ရှင်မှာဖလင်ကထိုးတော့အယုတ်ကလေးတွေကရိပ်ရိပ်ရိပ်နဲ့မထင်ဘူးလား။ထင်ပါတယ်ဗျာ။ထင်ကြိုက်မှာကြည့်တဲ့သူကမြင်အောင်မကြည့်ရဘူးလား ကြည့်ရပါတယ်ဗျာအေးနေကြစီစားပြီးတော့ခေါင်းအောင်းငုံနေအဲ့ဒီအရိပ်တွေအပေါ်မှာထင်တာမြင်လဲရလားမမြင်လဲရပါဗျာอืมနေကြစီရုပ်ရှင်ကြည့်ဘူးတဲ့လူတွေချင်းချင်းသိတယ်သူတို့ကနော်အေးအဲ့ဒါတော့ကိုယ်ခန္ဓာမှာရေးရိပ်လို့ပြနေတာကိုတတိကလေးလွတ်ပြီးတော့မှဘေးလွှဲနေရင်ပေကားဘောကအယုတ်မမြင်တယ်လို့ပဲတတိလွတ်ပြီးတော့ဘေးအာယုံရောက်နေလို့ရှိရင်ကိုယ်ခန္ဓာမှာရေးရိပ်နဲ့ပြနေတဲ့နော်ဒီယုတ်တယ်မမြင်ဘူးဒီယုတ်ဒီဒီနာနေမမြင်ဘူးဒါကြောင့်တတိကလေးထားမျက်နှာရှိတဲ့တဲ့ထားရတယ်နော်အာယုံတစ်ပါးစိတ်မသွားပဲနဲ့ဆိုတာဒါကိုပြောတာ ။အဲကြောင့်ပစ္စုပန်ခန္ဓာဆိုတာဟာတတိထားကြည့်ကကြမှာထင်လာတာဖြစ်တဲ့အတွက်တတိထားပါများရင်အဲ့ဒီရိပ်ရိပ်နဲ့ထင်တာတွေအလုံးသိလာမယ်။ဒါတော့မူရင်းကတော့သူကဒီမြင်နေတဲ့မြင်လို့ကင်လို့ရတဲ့ခန္ဓာကိုယ်ကြီးကိုအမိပြုသွားတာဖြစ်တဲ့အတွက်ပထမပိုင်းမှာတော့သူကပညာဆိုတဲ့အတုံးခဲကြီးကိုပဲစိတ်နဲ့တွဲရှုအဲမမြင်ရတဲ့ဟာနဲ့မြင်ရတာနဲ့တွဲမှတ်ရတယ်နော်ဒါတော့မြင်ရတာကြီးကပညာမမြင်ရတာကပရမတ်မြင်ရတာကပညာပါဗျာမမြင်ရတာက ပရမတ်ပါဗျာရုပ်ဝိပဿနာရှုတာကပရမတ်ကိုရှုရမှာဘာကိုရှုရမှာလဲပရမတ်ကိုရှုရမှာပါပရမတ်ရှုရမယ်သို့တော့ပရမတ်ကပြဉ္ညာနဲ့တွဲထားတယ်နှစ်ထပ်ကတ်ထားတယ်နှစ်ထပ်ကတော့ပြဉ္ညာအလွာကပထမအဲပရမတ်ကနောက်မှတွေ့ရမှာဆိုတော့ပြဉ္ညာအလွာကိုပဲအရင်တွေ့လိမ့်မယ်ကိစ္စမရှိဘူးဒါကဒါကစရတာကြီးပဲဖြစ်တဲ့အတွက်ကြောင့်မလို့မိမိကနော်ဒီသာဝရမစီစရောကြီးရဲ့နိယဆိုလို့ရှိရင်ဝမ်ဘက်ကလေးကိုနော်စစ်ကလေးဆိုင်ပြီးတော့ထားတဲ့အခါမှာ ဝမ်ဘိုက်ရဲ့တောင့်တင်းလှုပ်ရှားတဲ့ဝါယောဓာတ်တတိပရမတ်ကရုပ်တည်းမတွေ့နိုင်ဘူးမတွေ့နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူကဖြည်းဖြည်းချင်းမှတွေ့လိမ့်မယ်ဒါတော့ဝမ်ဘိုက်ရဲ့ပုံသဏ္ဍာန်နဲ့တကွတွဲပြီးတော့မှပဲနော်ဖောင်းတဲ့ခါမှဖောင်းတယ်လေဒီလိုလေးနော်အစာကနေပြီးတော့အဆုံးဒီစိတ်ကလေးကတွဲလိုက်သွားနော်ဖောင်းတာနဲ့အတိနဲ့ဒီလိုနှစ်ခု parallel သွားရတယ်နော်နော် side by side သွားရတယ်သူဆုံးရင်လက်ကွာရက်ဒါဖောင်းတာရက်ပြီးပြီးတော့မှပြန်ပိန်သွားရင်လည်းအဲ့ပိန်နဲ့အစာကလေးကနေဟိုး နောက်ဆုံးသွားသည်ဒီဘိန်းနဲ့လို့အတွဲလဲအတွဲလေးလိုက်သွားတယ်နော်ဒါတော့ဒါဒီဖောင်းခြင်းဘိန်းခြင်းဆိုတာကသူ့ရဲ့အဲမူရဲ့ဒီ primary object ပေါ့နော် primary object မူလကမ္မထံလို့ခေါ်တယ်တကယ်လို့ယောဂီများမှာကအာနာပါနအာထုတာသိကြနေလို့နောက်နှာခေါင်းမှာပဲစိတ်ကဆွဲနေတယ်ဘက်ကိုကန်ဝမ်ဘက်ရဖောင်းတာပိနေတာရွှေ့လို့ခဲ့ရင်လည်းမရွှေ့ပါနဲ့ဦးဇင်းတို့ကရစ်တို့အာထုတယ်ဆိုတော့ဒီ မိမိရဲ့မူလကမ္မထာကိုနှာတိဝမှာထားလို့ရပါတယ်။နော်နှာတိဝလေးမှာသူကြတော့တွန်းပြီးတော့ဝင်သွားတယ်တွန်းပြီးတော့ပြန်ထွက်လာတယ်။ဒါတော့ဝါယောတက်ဟာတွန်းကန်တက်တဲ့သဘောလေးရှိတယ်။ဝိပဿနာအထုတ်တာဖြစ်တဲ့အတွက်ကြောင့်မလို့အတူအရှိတွေနော်ဒါတွေတော့မမှတ်တော့ဘူး။နော်အတူရှိမမှတ်ဖက်နဲ့တွန်းကန်လှုပ်ရှားကိုမှတ်တယ်။ဘာကိုမှတ်ရမှာလဲ။ တွန်းကန်လှုပ်ရှားမှုပါဗျာမှန်တယ်နော်အတူရှိကသမထအတွက်မှတ်တာနော်ဒိုးတယ်ရှိတယ်စသည်ပေါ့အဲ့ဒါတွေကနော်အစာလဲဆုံးမှတ်တယ်သမထအတွက်ဒီမှာကတ်မှတ်တယ်ဝိပဿနာကြတော့လေကတွန်းသွားတဲ့ခါအဲ့တွန်းကန်တတ်တဲ့သဘောတောင်တင်းတတ်တဲ့သဘောလှုပ်ရှားတတ်တဲ့သဘောဝါရော့တရဲ့ပရမတ်ကိုအဓိကထားတယ်ဒါတော့နာတိဝါလေးမှာတွန်းတိုက်ပြီးတော့မှဝင်သွားတယ်ရင်ပတ်ကြီးကဖောင်းကြွတက်လာတယ်တချို့ကြတော့နာသီဝမစက်ကမတင်တော့ရင်ဘတ်မှာစိတ်ထားပြီးတော့မှတ်ကြတယ်ဒါလည်းဝါရော့တဲ့တတ္တိကြောင့် ရင်မကြီးပေါက်ကားလာတာပဲလေအဲဒါကြောင့်မလို့မာစီဆရာတို့ကြည့်တာဝမ်ပိုက်ဟိုးကချက်တိုင်လို့ခေါ်တယ်အသက်ရှူတဲ့ခါမှာသူ့ရဲ့လှုပ်ရှားမှုကအဆင့်ဆင့်အဆင့်ဆင့်သူကကူးသွားတာကူးသွားတော့ကျမရဲ့ပွန့်ကခန္ဓာဗေဒနဲ့ပြောမယ်ဆိုတော့လေကတော့အဆုတ်ထဲဝင်တာပါနော်လေကြီးကိုနက်ကဟိုချက်ရအောင်သွားတာမဟုတ်ဘူးသို့တော်လည်းပဲဒီအသက်ရှူလိုက်တဲ့အတွက်ကြောင့်မလို့ဒီလေရဲ့တတ္တိဝါရတ္တတ္တိရဲ့တတ္တိကြောင့်မလို့နော်ဒီထက်မှတွန်းပြီးတော့တိုက်သွားတာတွေလည်းမထင်ရှားဘူးလား ထင်ရှားပါတယ်ဗျာရင်ဘတ်ကြီးမှာ chest ကလည်းဘောင်းလိုက်ပင်လိုက်နေကြွလိုက်မောက်လိုက်ပင်လိုက်နေမထင်ရှားဘူးလားထင်ရှားပါတယ်ဗျာသူ့ရဲ့တွန်းကန်မှုကြောင့်မဲ့အဆင့်ဆင့်ကြောင့်မလို့ one bite ကျလည်းဖောင်းလိုက်ပင်လည်းမထင်ရှားဘူးလားထင်ရှားပါတယ်ဗျာအဲ့ဒါဝါရတတ္တတိပရမတ်သဘောကြီးပြောတာဒါကြောင့်မလို့နော်မိမိကနာသီဝမှာအာရတဲ့စိတ်အားရတယ်ဆိုရင်လည်းအဲ့ဒီမှာမူလကမ္မဋ္ဌာန်းထားပြီးတော့မှတ်ပါဘာဖြစ်လို့လဲဆိုရင်ဟော one bite ကိုပြောင်းနေတချို့ကနော် စိတ်ကပိုပြေးတယ်ဒါကြောင့်မလို့ဦးဇင်းတို့ရစ်တူဖြစ်တဲ့အတွက်ကြောင့်မလို့မူလကမ္မထံကိုမိမိကအာနာပါနာနဲ့အကျွမ်းဝင်လို့အာနာပါနာကနေပြီးတော့ဆောင်ဖမ်းပါရှုပါနောက်မိမိတို့မာစီဆရာတော်ကြီးရဲ့နီးနဲ့ဖမ်းနေကြဝမ်းဘိတ်ဖောင်းတာပင်နဲ့ဆိုဝမ်းဘိတ်ဖောင်းတာပင်တာကိုစိတ်ကထားပြီးတော့မှတ်ပါနော်ဒါတော့မူလကမ္မထအနေနဲ့ non primary object ကိုနှမျိုးထားလို့ရပါတယ်နော်မာစီဆရာတော်ကြီးရဲ့နီးရဝမ်းဘိတ်ကိုဖောင်းတာပင်တာကိုအစိုက်ထားပြီးတော့မှတ်တာကတနည်းနော် ကြတော့အများစုဟိုတဲ့လုံနေကြတဲ့ထွက်လေဝင်လေဝင်လေထွက်လေကိုမှတ်တာကဒီနေ့မိမိရဲ့အဆင်ပြေတာကနေမှတ်ပါဦးဇင်းတို့ဒါကိုတော့ဘာမှလောက်ရမယ်လို့မတတ်မှတ်ပါဘူးဘာဖြစ်လို့လဲဆိုရင်တစ်ခါတလေမှာအတင်းပြောင်းခိုင်းပြန်တော့လဲရစ်လဲအထုတ်လာတာကရေကလေးစီကနီးကြမှာစစ်ကအသားကြတော့အသားလဲကြရောရေလဲဆုံးရောဆိုတော့သူဘာမှဟုတ်ဒီဘက်ဒီမရလည်းဘူးဖြစ်တတ်တယ်အဲ့ဒါလိုမျိုးလည်းမဖြစ်စေချင်ဘူးเนาะဒါကြောင့်မလို့မာစီဆရာကြီးကိုနက်ကလည်းပဲခွင့်ပြုထားတာရှိပါတယ် ဒါတော့တချို့ဟာတွေမှာအဲ့လိုလေးတွေအဲဆိုရင်လည်းတဲ့မူလကမ္မထံကိုနာသီဝါလေးမှာထားပြီးတော့ဖတ်ပါတဲ့ဝါယောတတ္တတိသူပါကျန်တာကဦးဇင်းတို့ကျန်တဲ့အချိန်တွေမှာဝေဒနာနဲ့ပတ်သက်လို့နော်ဒီမူလကမ္မထံကိုဖောင်းတဲ့ပဲနဲ့မှားရင်ထွက်လေဝင်လေမှားရင်ကနေပြီးတော့မှတဖြည်းဖြည်းတဖြည်းဖြည်းနဲ့7မိနစ်15မိနစ်ကြာတောင့်တင်းတဲ့သဘောမဖြစ်ဘူးလား ဖြစ်ပါတယ်အဲဖြစ်တဲ့ခါကျတော့မိမိတောင်းတင်းတဲ့သဘောထင်ရှားလာလို့ရှိရင်ဖောင်းပိန်ဖောင်းတဲ့ပိန်တဲ့သဘောเนาะဒီဝင်လေထွက်လေသဘောလေးကိုခဏရပ်ထားပြီးတော့နားတဲ့နေရာလေးကိုစိတ်ဆက်ပြီးတော့မှတ်ပေးရတယ်เนาะနားတဲ့နေရာလေးကိုစိတ်ဆက်တဲ့အခါမှာဒီနေရာမှာကဒီခန္ဓာကိုယ်ထဲမှာ ထိုင်လာတာလေးနည်းနည်းကြာလို့ရှိရင်เนาะဒီဓာတ်တက်တိတွေပြောင်းလာတာပဲပထူဓာတ်တွေကเนาะတောင့်လာတယ်ဝါယောဓာတ်တွေတင်းလာတယ်ဒေဇောဓာတ်တွေပူလာတယ်ဟောတောင့်တာတင်းတာပူတာတွေမထင်ရှားဘူးလား ထင်ရှားပါတယ်ဗျာထင်ရှားတယ်ဦးဇင်းတို့ကတော့အဲ့တောင့်တင်းပူရစီကိုငါနာလိုက်တာနဲ့ငါကြီးနဲ့တွဲမမှတ်ဘူးလားမှတ်ပါတယ်ဗျာမှတ်တယ်ဒါကြောင့်မလို့အဲ့ဒီငါကိုအသာလေးဘေးချထားအောင်နော်ဘေးချထားပြီးတော့မအောငါတတ်တတ်တီတွေတော့ဖောက်ပြန်လာပြီတောင့်တဲ့သဘောထင်းတဲ့သဘောဒါတော့တောင့်တင်းပူလာတဲ့သဘောကိုနော်ဝေဒနာအရာပြောတဲ့ခါကျတော့မကြိုက်တော့ဒုက္ခဝေဒနာလို့ပြောဘူးလားဗျာပြောပါတယ်ဗျာဒုက္ခဝေဒနာဒါတော့ဒုက္ခဝေဒနာဆိုတဲ့သဘောကိုမှနော်ဒုက္ခဝေဒနာကိုရှိနေတဲ့ခန္ဓာ ပိုင်ရှင်ဆိုကြပါစို့ဗျာနော်ဟိုဒုက္ခဝေဒနာရှိနေတဲ့ခန္ဓာပိုင်ရှင်ကြီးကိုသူကကတိကအောင်ဖြစ်အောင်နော်မခန္တိမခန္ဓာဖြစ်အောင်လုပ်ပေးတယ်ဒါတော့ယောဂီကငါ့မှာမခန္တိမခန္ဓာတောက်လိုက်တင်းလိုက်အောက်လိုက်ထားလို့မြင်ရင်နော်ဘာကိုမြင်တယ်လို့ပြောမလဲဒုက္ခဝေဒနာကိုမြင်နေပါအေးဒုက္ခဝေဒနာကိုမြင်တာဗျနော်အမတန်ဖုတ်တန်တာအမတန်ဖုတ်တန်တာကိုယ်မက်ဖို့ပုံမဲ့တရားတူတရားမြဲရမယ်ဟာကြီးအဲ့ဒါကြီးကိုအတင်းအဓမ္မသွားပြီးတော့ရံဖြစ်မနေနဲ့ နော်သူကလာပြီးတော့အရင်တိုင်းပြတာရှိတဲ့အတိုင်းပြတာရှိတဲ့အတိုင်းပြနေတဲ့ခါကျတော့မိမိအဲ့ဒါလေးကိုအော်ငါကတော့တရားဓုရတော့မှဟဲ့ဆိုတော့စိတ်ကလေးနဲ့ဝမ်းပတ်တတာနဲ့လက်ခံပြီးတော့ဒါမိမိရှုနိုင်တဲ့လောက်ရှုနော်မရှုနိုင်ရကောင်းလားလို့စိတ်မငြင်းနဲ့မရှုနိုင်တဲ့အချိန်ကြလို့ရှိရင်သူကနော်သူကနှစ်နည်းရှိပါတယ်မိမိမှာနော်မှတ်ပါလေးဒါလေးကဆုံးတော့လည်းမမျောလင့်နဲ့ဘယ်တော့ဆုံးမလဲဘယ်တော့ဆုံးမလဲမမျောနဲ့ expectation မထားနဲ့နော် expectation ထားရင်စိတ်ကပြတ်သွားပြီ ဆက်ပြီးတော့မှတ်သွားနော်နာရနာရတဲ့တောင်းတာတောင်းတာတဲ့အောင်းတာအောင်းတာတဲ့ကျင်တာကျင်တာတဲ့မှတ်သွားမှတ်သွားလို့တခါတလေလဲပျောက်သွားတယ်ပျောက်ဘယ်တော့ပျောက်မှာလဲလို့မမျှော်ပါနဲ့နော်ဝေဒနာပျောက်ဖို့တရားရှိတာမဟုတ်ဘူးသိဖို့ရှိတာဘာလို့ဖို့ရှိတာလဲသိဖို့ရှိတာပါသိဖို့ရှိတာဖြစ်တဲ့အတွက်ပျောက်ဖို့မမျှော်မှန်းပါနဲ့ပျောက်ဖို့မျှော်မှန်းရင်ပျောက်ချင်တာကပျောက်ချင်တာလောဘပါဖြစ်လောဘဖြစ်တယ်ဒီကဲဒါတော့ပျောက်ချင်တာကြီးကိုမျှော်လိုက်ပြီဆိုလို့ရှင်တရားရှိတာလားလောဘတွေထိုင်ဆူတောင်းနေတာလား လောဘတွေပွားနေတိုင်းပွားနေတာအဲ့ဒါဘာဝနာပွားတာမဟုတ်ဘူးလောဘပွားတာအဲ့ဒါလောဘဘာဝနာဖြစ်နေလိမ့်မယ်ဒါကြောင့်မလို့ဒါကိုမမျောနဲ့ပျောက်ရှင်နေခြင်းပျောက်လိမ့်မယ်မပျောက်တော့ကမိမိကိုဘယ်သူမှချုပ်မထားပါဘူးအတ္တိကလေးနဲ့နော်ကိုကဟိုဖြည်းဖြည်းချင်းအမှတ်ကလေးနဲ့ငေါရွှေ့လို့ရတာပါပဲနော်ဒါတော့ရုပ်တည်းတော့မရွှေ့နဲ့ရုပ်တည်းမရွှေ့နဲ့ဆိုတာကသူကနာလိုက်ရွှေ့လိုက်နာလိုက်ရွှေ့လိုက်ဆိုရင်တမာရီရပါတော့မလားမရပါဘူးမရဘူးဒုက္ခဝေဒနာသဘောပရမတ်အစစ်ကိုလည်းကိုကသိပါတော့မလား မသိနိုင်ပါဗျာမသိဘူးကဲရွှေ့လိုက်တော့ကသူကပြန်မလာဘူးလားပြန်လာမှာပါလာမှာပဲလာမှာဆိုတော့ကိုကသူ့ကိုအညံ့ဒုထောက်ပြီးတော့အညံ့ခံမလားကိုယ့်ရဲ့တရားဘာဝနာရအောင်သူ့ကိုကြည့်မလားဒီကောင်ဘာလဲလို့ရှုမလားကဲရှုရမှာပါဗျာရှုရမယ်ဒုထောက်ပြီးတော့အညံ့ခံသူလာတိုင်းထွက်ပြေးနေရင်တော့ကဲဘသူရှုံးယောဂီကိုပဲရှုံးကိုရှုံးနေတယ်ကိုရှုံးနေတယ်ဆိုလိုတာကသူ့ရဲ့အမှန်ကကိုကသိအောင်ရှုရမှာကိုသိအောင်မရှိဘဲနဲ့ထွက်ပြေးပြီးထွက်ရှောင်ရှောင်ပြေးနေလို့ ဒါတော့မိမိကရှောင်မပြေးပဲနဲ့သူ့ကိုသားလေးတိအောင်မေးပြီးတော့ရသလောက်မှတ်သွားနော်စိတ်ပြစရာစိတ်ညစ်စရာမလိုဘူးဒါကခန္ဓာသဘာဝပြတာဒုက္ခသစ္စာသဘောကိုပြနေတာဒါတော့မိမိကသစ္စာသဘောပြနေတဲ့အတွက်ကြောင့်မလို့တိညာလေးနဲ့လက်ခံလိုက်ရင်တရားဖြစ်သွားပါတယ်အေးမရတဲ့ခါကျတော့အတိကလေးနဲ့တဖြည်းဖြည်းချင်းရွှေ့ပြောင်းလို့ရပါတယ်သို့တော့ဒုက္ခဝေဒနာကိုထင်ရှားအောင်ကတော့မိမိတို့ကအဲ့ဒီလိုမျိုးမှတ်မှတ်ပြီးမှထင်ရှားပါတယ်နော်ဒါကတစ်ခုပါအဲဒုတိယတစ်ခုကတော့စိတ်ထွက်စိတ်ပြေသူလည်းလာမှာပဲ ဘာဖြစ်လို့လဲစိတ်ကတစ်ချိန်လုံးပြေးနေတဲ့နေရာနေခဲ့လို့စိတ်ထုစိတ်ပြေးတာထင်ရှားပြီဆိုလို့ရှိရင်ဒီယောဂီတတိထားမှာကစိတ်ထဲမှာပေါ်လာတဲ့အကြောင်းအရာ subject တွေပေါ့နော်သူရဲ့ contact တွေကိုဟိုသွားမတွေးနဲ့ဘသူတွေနဲ့တွေ့နေတယ်မြင်နေတယ်ငါလှုပ်ရှားတွေဘာပဲဟိုတော့ငါဘာပဲဒီဒါဒါတွေမတွေးနဲ့မိမိဖမ်းရမှာကအဲ့ဒီဟာတွေကစိတ်ပြန့်တာစိတ်ထွက်နေတာဥဒိစ္စဟုတ်တယ်မဟုတ်လားဥဒိစ္စလို့တိလိုက်ပြီးတော်ပြီအထက်က သူတွေးနေတာဘာအကြောင်းအရာလဲလို့အကြောင်းအရာကိုဆက်မစင်းစားနဲ့ဆက်စင်းစားရင်ကိုယ်ကိုနဖားကျိုးတက်ပြီးတော့ခေါ်သွားတဲ့နွားလိုပါသွားလိမ့်မယ်နော်ဒါကြောင့်စိတ်ထွက်တယ်ဆိုရင်ထွက်စိတ်ကိုမှတ်ပါထွက်တဲ့စိတ်ထဲမှာတွေးစိတ်အကြောင်းအရာကိုမတွေးပါနဲ့ပြန်မစင်းစားနဲ့လို့ပြောတာအကြောင်းအရာကိုစဉ်းစားရင်ယောဂီကအဆွဲခံလိုက်ရပြီတော့မှတ်တာနော်ထွက်စိတ်ပဲလို့သိရင်ဒါကိုဘာမှမစဉ်းစားတော့ဘူးနော်ဥပမာအမှတ်ထုတ်ကြည့်ဆိုပါတော့ကြာ အမှတ်တုကြည့်ဆိုလို့ရှိရင်ကိုကအမှတ်ပြစ်မယ်ဆိုလို့ရှိရင်အမှတ်ထုတ်တဲ့မှာဘာတွေပါတယ်လဲလို့ကိုကရှောက်လှန်ကြည့်စရာလိုသေးလားမလိုပါဗျာဒါအမှတ်လို့သိရင်မလုံလောက်ဘူးလားမှန်ပါဗျာလုံလောက်ပြီတော့ပြီ that's it လုံလောက်ပြီဒါပဲအမှိုက်ထုတ်ကြည့်လို့သိရင်ကောက်ပြီးတော့ပြက်လိုက်တော့ဒီထက်ကဘာတွေထက်ထားမှမသိဘူးအမှိုက်ပဲမကောင်းတာမကောင်းလို့အမှိုက်ထုတ်ဟုတ်တယ်မို့လားဒီတိုင်းမဲ့တွေးတယ်ဆိုရင်တွေးတဲ့ထက်ကအမှိုက်နေတူတာတွေမကြည့်နေတော့ဒါကြီးကိုထုတ်ပြီးတော့ကိုကပြက်လိုက်တယ်လို့ပဲဒါဟာထွက်စိတ်ဆိုတာလေးနဲ့မှတ်ပါလုံလောက်ပါပြီ တကယ်လို့အတွင်းထဲဟာတွေဖွေရှာလှန်လို့ကြည့်ရင်တော့ဆုံးတော့မှာမဟုတ်ဘူးဇာလန်ကတကူပြီးတကူဆက်သွားလိမ့်မယ်ဒါကြောင့်ထွက်စိတ်ဘောရဲထွက်နေတဲ့ထဲကအကြောင်းအရာမစင်စားနဲ့ထွက်စိတ်ပဲလို့သိတာနဲ့ထွက်တယ်ထွက်တယ်ထွက်တယ်လို့အဲ့ဒီစိတ်ကလေးတတ်တတ်ကလေးကိုမှတ်ပါထွက်စိတ်တတ်တတ်ကလေးကိုမှတ်ပါအကြောင်းအရာမမှတ်ပါနဲ့နော်အေးဒါတော့အဲ့ဒီဟာမှလည်းပဲဆုံးသွားတာလည်းရှိတတ်တယ်မဆုံးမစစ်မှတာလည်းရှိတတ်တယ်နော်မဆုံးမစစ်မှလို့ရှိရင်လည်းပဲအာမယောနဲ့နော် ဒါကတခါတလေကြာတတ်တယ်ဘာဖြစ်လို့လဲဆိုရင်စိတ်ဆိုတာကတစ်သလုံးလွတ်ထားလာတာဖြစ်တဲ့အတွက်နော်သူသွားကျင်တာကိုပဲအရင်ဆွဲမှာပဲနော်ဆွဲတဲ့ခါကျတော့ဘာနဲ့တူလဲဆိုရင်နွားကျင်တဲ့နွားတကယ်အကောင်းကောင်းနွားကြီးကိုနော်တကယ်ဟိုနသိုးကြီးကြီးကြီးကိုကလေးလေးတယောက်ကနေကျင့်နေတယ်လို့ဆိုတော့နသိုးကြီးအာအတန်ပါပြီနေအဲ့ဒါတော့ဒီမှာကျိုးမချီတဲ့နွားကိုနှစ်ဖားကျိုးထိုးပြီးတော့မှကျင့်တဲ့ခါကျရင်ကျင့်တဲ့လူကနွားတော့ပါမသွားဘူးလားပါပါတယ်ခင်ဗျာဟဲ့ပါသွားမှာပဲဒါတော့မဘူးနဲ့ပါမှသိကြတယ် ကိုယ်သမာဓိကကလေးလေးလောက်ပဲရှိသေးတဲ့ခါကျတော့စိတ်ကနှသုံးကြီးလိုကြီးကြီးအားအတန်နေဆိုတော့ကိုကသူ့ကိုကျင့်တော့ကျင့်တာပဲကျင်းကနေပြီးတော့ဘသူကဘသူကပုသူတော့ပါသွားတယ်စိတ်နောက်ပါသွားပါရဲ့အဲစိတ်နောက်ပါတယ်ကလေးလေးကနွားကျင့်တဲ့ကလေးလေးကနှသုံးနောက်ကိုပါသွားသလိုပဲနော်နှသုံးမပြောပါနဲ့ခွေးတောင်မနိုင်ပါဘူးဒီမှာကြည့်ပါလားလို့ခွေးကြီးတွေကြီးတွေဆိုမလေးတခါတည်းကျိုးနေဆွဲခွေးနောက်သူကပါသွားတာနွားတော့မပြောနဲ့တော့အဲ့ဒီလိုမျိုးနှသိုးကျိုးနှသိုးလိုပဲစိတ်ကရိုင်းတယ်ရိုင်းတော့ပထမဘက်မှာသူ့နောက်ပဲပါတယ် သို့တော်မိမိကဆွဲပန်ဆွဲပန်ဆွဲပန်များလို့ရှိရင်နွားလည်းပဲကြတော့နှဖမနာဘူးလားမှန်ပါဗျာကြတော့နာတာပဲငါငါများကျိုးသေးသေးလေးဆိုပေမဲ့လည်းပဲနော်ရှော့လိုက်တင်းလိုက်ဆွဲလိုက်ရှော့လိုက်တင်းလိုက်ဆွဲလိုက်ဆိုတော့ဒီငါကြီးကဒီငါများတဲ့သူနောက်ကိုပါလာသလိုပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ရှော့လိုက်တင်းလိုက်ဆွဲရင်ဒီစိတ်ကကိုယ့်နောက်ပါတယ်ဒါပေမဲ့မိမိကခုနပြောသလိုစိတ်ထွက်တဲ့အခါမှာစိတ်မလျှော့ရဘူး။အော်ထွက်စိတ်သိနေရင်ငါစိတ်တွေပြန်လိုက်ထားလို့မမှတ်နဲ့။ငါဒီထွက်စိတ်ကိုမှတ်တယ်လို့မှတ်တာပါ နော်ဘယ်လိုစိတ်ပဲလာလာအဲ့ဒီစနစ်မှတ်ပါကြာပြီစေကိစ္စမရှိဘူးနော်မိမိကမရှုံးဘူးတာဒါတော့တခုကတော့ထွတ်စိတ်တတ်တတ်ကလေးကိုမှတ်ပါအကြောင်းအရာတွေကိုမစင်စားပါနဲ့ဒါကစိတ်တ ानु ပဒနာလို့ခေါ်ပါတယ်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဝိပဒနာအာယုအရှုခံယုံနာကလွဲလို့ပေါ်လာရင်အဲ့ဒါတွေကိုမှတ်ပါဒါစိတ်တ ानु ပဒနာသဘောနော် ဓမ္မ ानु ပဒနာတဲ့ဓမ္မ ानु ပဒနာဆိုတော့နိဝရဏတွေပြောတာပါနော်လောဘတွေဖြစ်တယ်မကျင်နာဓာတ်တွေဖြစ်တတ်တယ်နော်တန်တရားတွေဖြစ်တတ်တယ်စိတ်ထွက်ဓာတ်တွေလည်းဖြစ်မယ်ဘလို့ပဲလာလာနော်နာမည်တက်ဆရာမလိုဘူးမိမိကတာမိအောင်ဖမ်းလိုက်နော်မိအောင်ဖမ်းလို့အာယုန်နဲ့မှမိပြီးတော့မှမိမိကမှတ်နေတယ်ဆိုရင်အနုပဒနာနာမည်တက်ဆရာမလိုဘူးမိမိကမှန်နေတယ်လို့မှတ်တာနော်ဒါတော့ထိုင်တဲ့အချိန်ခါမှာပရမမူရင်အားဖြင့်ဝမ်ဘက်ဖောင်းနာပိန်နာကိုဖြစ်စေနာသီဝက ဝင်တာထွက်တာကိုဖြစ်စေနော်မူလကမ္မထံဖြစ်ထားမှတ်ပါမှတ်ရင်းကနေပြီးတော့မှဝေဒနာတွေတက်လာရင်ပထမပိုင်းမှာဒုက္ခဝေဒနာတွေတက်ပါတယ်ဒုက္ခဝေဒနာတက်လို့ရှိရင်မိမိဒုက္ခဝေဒနာကိုမှတ်ပါမှတ်နိုင်တဲ့အချိန်ဆုံးသွားသည့်တရားမှတ်ပါမမှတ်နိုင်လို့ရှိရင်လည်းပြင်းမှရပါတယ်သို့တော့ပြင်းတဲ့အချိန်ခါမှာတော့ဖြည်းဖြည်းကလေးနဲ့လက်လှုပ်ခြင်းလို့ကိုမှတ်ပြီးတော့မှမှတ်ရင်းနဲ့နော်ရွှေ့တယ်ရွှေ့တယ်ဆိုတာအတီလေးနဲ့မှတ်ပါနော်ပြီးလို့ရှိရင်မူလကမ္မထံပြန်လာအဲဒီလိုနေရမှာတခါစိတ်ထွက်တာစိတ်ပြေးတာတွေ့လို့ရှိရင် ထွက်တဲ့စိတ်ပြည့်တဲ့စိတ်တတ်တတ်ကလေးကိုရှုပါထွက်တဲ့စိတ်ပြည့်တဲ့စိတ်တွေးတဲ့စိတ်တွေအကြောင်းအရာတွေမပါစင်နဲ့ဖယ်ပစ်ခဲ့နော်အမိုက်ထုတ်ကြည့်လို့ပဲအတွင်းနဲ့ရှာကြည့်စရာမလိုဘူးအဲ့ဒီစိတ်ကလေးကိုတီးတန်ကလေးပဲထွက်တယ်ထွက်တယ်လို့မှတ်စိတ်ကလေးငြိမ်သွားရဲ့မူလကမ္မထံထွက်လဲဝင်လဲထွက်လဲနဲ့ဖောင်းတဲ့ပိန်တဲ့တစ်ခုခုကိုပြန်လာပါနော်ဉာဏ်တဲ့စိတ်တွေဘယ်စိတ်မျိုးဘလို့ပဲလာလာအဲ့ဒါလေးတွေမှတ်သတိပဋ္ဌာန်၄ပါးတခါတည်းအကုန်ပါသွားတယ်နော်နောက်နောက်ဈဉ္ဉံလျှောက်တဲ့ခါလေးတွေမှာ ဈဉ္ဉံလျှောက်တဲ့ခါလေးတွေမှာတော့မိမိတို့ကအိမ်ဖြစ်တဲ့အတွက်တင့်တော်တဲ့နေရာလေးတစ်ခုကိုရွေးပြီးတော့မှရသလောက်ပေါ့တခါသာရလက်တခါသာလျှောက်ပါနော်အဲမိမိကဒီကျဲတဲ့နေရာလေးမှာလျှောက်ချင်တယ်ဆိုလဲလျှောက်ပါဒီဈဉ္ဉံလျှောက်တဲ့ချိန်တော့ဖုံးလေးတစ်ခဏပိတ်ထားလို့ရပါတယ်ဒီတရားပြန်ဝင်ခါနေ့မှာ10မိနစ်လောက်ကြိုပြီးတော့မှဖွင့်ပေးထားပါနော်ဒီကပြန်ပြီးတော့ဟက်ကောင်ရေလို့လဲရအောင်လူတွေလည်းမြင်အောင်လို့ပါအဲ့တော့ဒါတော့မိမိဈဉ္ဉံလျှောက်တဲ့ခါမှာနော်ပထမပိုင်းကိုကနည်းနည်းလေး ထကစား10မိနစ်15မိနစ်လောက်ကတော့တလန်းတမတ်နဲ့ဆိုရပါတယ်เนาะဒါမှတ်တဲ့ခါမှာခေါင်းကြီးကိုငိုက်မထားပါနဲ့ခေါင်းကို90ဒီဂရီဖြောင်းဖြောင်းထားပေးပါမျက်လုံးလေးကတော့ကိုရှင်မှာเนาะ4000 5000လောက်6000လောက်ကိုချပြီးတော့မှစိတ်ကလေးကတော့6တော့ကလေးရဲ့ဒီလန်းနေတာလေးကိုမှတ်ပါတလန်းပေါ့เนาะဒါဘယ်လန်းနဲ့ညာလန်းနဲ့ဘယ်လန်းနဲ့ညာလန်းနဲ့နလန်းမှချင်းလို့ချင်းလဲကြွရတယ်ချရတယ်เนาะမှတ်တာနဲ့စိတ်နဲ့ကြိုက်ပြီစီเนาะအကြွတာနဲ့စိတ်နဲ့ချတာနဲ့စိတ်နဲ့အဲ့လိုလဲကြိုက်ပြီစီ စိတ်ကဟိုလက်ဒီလက်နဲ့ဒီကကြွတာကတခြားမှတ်တာတခြားပါးစပ်ကလေးကတော့ဆိုးလို့ကြည့်လိုက်တခုမှမတည့်ဘူးအဲ့လိုလည်းမဖြစ်စင်နဲ့နော်အဲစိတ်စိတ်မှတ်ခြင်းနဲ့ယောဂီဟောင်းတွေပါလို့ရှိရင်မှတ်ပါကိုကိုနိုင်တဲ့လောက်စိတ်တာစိတ်စိတ်လေကောင်းလေပဲနော်သုံးချက်ထဲလက်မှတ်တဲ့ကြွတယ်လမ်းတယ်ခြားတယ်ကြွတယ်လမ်းတယ်ခြားတယ်ဒီလိုလဲရတယ်နော်ဒါတော့မိမိနိုင်တဲ့လောက်မှတ်ပါဒါတော့အစာပိုင်းမှာတော့တစ်ချက်နဲ့ပဲမှတ်ပါနောက်နောက်7မိနစ်15မိနစ်ကြာရင်နှစ်ချက်လောက်တိုးမှတ်ကြည့်နော်ရရင်နှစ်ချက်နဲ့ဆက်သွားကြွတယ်ခြားတယ်ပေါ့ ရာသေးတယ်ဆိုရင်တော့၃ချက်မှတ်ပေါ့ကြွားတယ်လမ်းတယ်ချတယ်၃ချက်မှတ်တဲ့အခါမှာခြေထောက်ကိုကျဲကျဲမှန်မှန်ပါနဲ့ဒီခြေထောက်ရဲ့ရှေ့ခြေထောက်ကရှေ့နားကိုကြော်တယ်ဆိုရင်လေးပဲခြေမရဲ့ထိတ်နားလောက်ကိုပဲချပါနည်းနည်းလေးအဲကြားထဲမှာလက်လေးလက်၅သစ်လောက်ခြေထောက်နှစ်ခုကြားမှာရှေ့ခြေထောက်ရဲ့ဖနှောက်နဲ့နောက်ခြေထောက်ရဲ့ကြားမှာဒီလက်လေးလက်လေးသစ်၅သစ်လောက်ခြားသွားရင်နော်နောက်တစ်ခါကြွားတယ်လမ်းတယ်ချတယ်မှတ်ကြည့်လို့ရှိရင်ရှေ့ခြေထောက်ကချလိုက်တာနဲ့ချတယ်လို့မှတ်ခါရှိတယ်နောက်ခြေထောက်ကကြွားနေပြီ ကြွနေပြီဆိုတော့ကြွတယ်ဆိုတဲ့ဟာမှတ်လို့မရတော့ဘူးဒါကြောင့်မလို့သုံးချက်မှတ်မယ်ဆိုရင်ခြေလန့်ကိုဆက်ဆက်ကလေးနဲ့မှတ်ရတယ်ဒါမှဒီဘက်ကချဒီဘက်ကချဒီခြေထောက်ကကြမ်းမြင်မှာပဲကတ်ရပဲရှိသေးတယ်နော်အဲ့ဒါတော့နောက်ခြေထောက်ကိုအဲ့ဒါကျမှကြွရတယ်လန့်နဲ့ချတယ်သုံးချက်အဲ့ဒါကျမှဖြည့်တယ်ဒါကြောင့်စိတ်စိတ်မှတ်အဲဟိုသုံးချက်မှတ်ရင်ခြေထောက်ကိုခတ်စိတ်စိတ်လန့်မှာတလှမ်းနဲ့မှတ်ရင်တော့နော်ကြွတာကြွတာနဲ့ချတာမှတ်ရင်တော့ပုံမှန်ခြေလန့်လောက်နေရတယ်နော်ဒါလေးတွေကတော့ဒါကဟိုစိတ်စိတ်မှတ်ခြင်းတဲ့သူတွေပြောပြတာပါ ဒါတော့တကယ်လို့မိမိကနော်ဈဉ္ညာလျှောက်တာနိုင်ဝက်လောက်ရောက်ပြီဆိုလို့ရှိရင်မိမိကနော်ရက်ကမထမ်းလုပ်ခြင်းလည်းရတယ်နော်တင့်တော်တဲ့နေရာလေးမှာနည်းနည်းခြေထောက်လေးခံတာအောင်ကော်စောထူထူလေးခင်းခြေထောက်ကိုနည်းနည်းတက်မဲ့လောက်ထားပြီးတော့လက်ကလေးကိုနှစ်ဖက်ဒီလိုလေးထားပြီးတော့မှမျက်လုံးလေးဆက်ရိုက်ပြီးတော့မှခန္ဓာကိုယ်ထောင်ထောင်မတ်မတ်ကြီးနော် ထောင်ထောင်မတ်မတ်ကြီးရှိနေတော့အဲ့ဒီထောင်ထောင်မတ်မတ်ကြီးမှာဒါဝါယောဓာတ်ကြောင့်ထောင်တာစိတ်ကတောင့်ထားလို့စိတ်တစကြောင့်ထောင်နေတဲ့ဝါယောဓာတ်ယုတ်ကြည်တာထိုင်နေတာနဲ့အတူတူပဲ ဝါယောဓာတ်ကကံပေးထားတောင့်ပေးထားလို့ဒါတောင့်နေတဲ့သဘောဆိုတော့တောင့်တင်းနေတဲ့ခြေထောက်ခန္ဓာကိုယ်အစအဆုံးကိုစိတ်ထက်အာရုံယူပြီးတော့ဒီတောင့်နေတဲ့အာကြီးကိုတောင့်တောင့်ကြီးဖြစ်နေတာကြီးကိုမိမိကရက်တယ်ရက်တယ်လို့အစအဆုံးနော်ခြေထောက်နဲ့ခေါင်းနော်ခြေစခေါင်းဆုံးအဲ့ဒါအာရုံပြုပြီးတော့မှဒီဝါယောအမှန်ကတော့ဖြစ်နေတာကတော့ခန္ဓာကိုယ်ကြီးမတ်တက်ရက်နေတာဒါပေမဲ့တကယ်တမ်းကတော့ဝါယောတက်ကံပေးထားတဲ့တတ္တိကိုပြောတာတောင့်နေတဲ့တတ္တိတောင့်နေတဲ့တတ္တိကမမြင်ရသေးဘူး ကိစ္စမရှိဘူးခန္ဓာကိုယ်ရဲ့ဒီထောင်နေတဲ့ဟာကိုအာယုံပြုတ်ပြီးတော့မှပဲရက်တယ်ရက်တယ်လို့မှတ်ရင်လည်းရတယ်ဒါရက်ကမ္မထမ်းလို့ခေါ်ပါတယ်နော်အေးအဲ့ဒါပြီးတော့မိမိကထိုင်တာအာသန်တဲ့ပုဂ္ဂိုလ်များကနော်ကြာကြာထိုင်ခြင်းလည်းရပါတယ်အဲဒီထိုင်ခြင်းမရောက်သေးခင်9မိနစ်10မိနစ်ကြိုးပြီးတော့ထိုင်နေလည်းရတယ်နော်ထိုင်နေလည်းရပါတယ်ဒါပေမဲ့နာယီဝတ်တော့ဇင်းညာလျှောက်ပေးပါခန္ဓာကိုယ်ရဲ့ တက်တာကျမ်းမာရေးအရာတို့လည်းကောင်းခန္ဓာဈဉ္ညာကမ္မထလဲကမ္မထလဲစုံစေအောင်နိုင်ဝတ်တော့လျှောက်ပါကျန်တဲ့နိုင်ဝတ်ကတော့မိမိကရကမ္မထလုပ်ခြင်းလဲလုပ်ပါရပါတယ်နော်အဲလျှောင်းကမ္မထတော့မလုပ်နဲ့အာမမခံဘူးရခမမလုပ်ဘူးဘာဖြစ်လို့လဲတေချာတဲ့အိပ်ပျော်မှာတေချာတဲ့အိပ်ပျော်လိမ့်မယ်အဲ့ဒါကြောင့်မလို့လျှောင်းကမ္မထတော့မလုပ်ပါနဲ့နော်ဘာဖြစ်လို့လဲဆိုတော့လျှောင်းကမ္မထဆိုတာဆရာရှိမှပဲကောင်းတယ်ကိုကြီးပဲတော့မကောင်းဘူးလျှောင်းကမ္မထလုပ်လိုက်ရင်တော့အိပ်ပျော်တော့မှာပဲအဲဒါကြောင့်ရကမ္မထလုပ်ပါနော်ကိုက နော်ထိုင်တဲ့ခါမှာခန္ဓာကိုယ်အနေထားအရကြံ့ပြင်မှာခဲ့လို့ရှိရင်လည်းပဲကလထိုင်နဲ့ထိုင်တဲ့လူရှိမယ်အဲ့ဒါဆိုရင်ခန္ဓာကိုယ်ရဲ့ကြောကိုကလထိုင်ရဲ့နောက်ကြောနဲ့ဒီလိုကပ်ပြီးတော့ထိုင်ပါမှီပြီးတော့ဒီလိုမျိုးမှီပြီးတော့ခွာမထိုင်ပါနဲ့နော်ခန္ဓာကိုယ်နဲ့နောက်ကြောနဲ့ဒီလိုကတ်ထားလိုက်အဲ့ဒါပြီးမှဖြောင်းဖြောင်းလေးထားပြီးတော့ထိုင်နော်ထိုင်လို့ရပါတယ်ဒါတော့ဒီဒီလောက်ဆိုလို့ရှိရင်ဒါအချင်းပေါ့နော် အဲဒီအလုပ်ပေးအကျင့်ဒီလောက်ဆိုရင်ဒါလုံလောက်ပါပြီကျန်တာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ထိုင်တဲ့အချိန်တိုင်းเนาะ7 minutes 15 minutes စာထည့်တယ်ပြီးတော့ပြောသွားပါမယ်အခုပထမပိုင်းเนาะဒီအဖွင့်နဲ့အလုပ်ပေးကိုအဲ့လောက်ထားပြီးတော့ gain တရားမှာစဉ္ညာလျှောက်တာဒီဘုရဘသွားတာအစပေါ့เนาะဒါလေးတွေကိုကမ္မထံပေါင်းတတိပေါင်းယောဂိတင်ညာလေးနေနေကြပါဦးဇင်းလည်းပဲကိုနိုင်မထိုးခင်9မိနစ်လောက်ကစပြီးတော့ဝင်လာပါမယ်ဦးဇင်းတို့ကတော့ object ပေါ်မှာ screen ပေါ်မှာအများအားရှိနေပါမယ် screen နားမှာလည်းပဲအများအားနေပါမယ်เนาะယောဂီတို့ဒီအခု ဇင်းညာလျှောက်ချင်တော့ခဏဖုံးလေးပိတ်ပြီးတော့မှထားလို့ရပါတယ်သို့တော့7မိနစ်လောက်တော့ကြိုးပြီးတော့ဖွင့်ပေးပါနော်အားနည်းနည်းလေးလေးအပူတက်တာအားလေးလက်သွင်းကျင်သွင်းလို့ရအောင်လို့နော် gain ဒါဇင်းညာကမ္မထမ်းအားထုတ်လို့ရပါပြီ